ကျေးဇူးရှင်မဟာဗောဓိမြန်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌18ရက်6လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်ကိတာပိခဝေကာယေကာယနုပါတိဝိဟာရတိအာတာပိသံပသာနာတတိမာဝိညာလောကေပိတာဒောမနာတံ ဝေဒနာတို့ပိတ်တို့ဓမ္မတို့လည်းပါဠိတော်ဒီတိုင်းမှာပဲဘိခဝေကိရိတာကိုချိုးဖဲ့ဖြစ်ပြီးလေရှိကြကုန်သောသူတော်ကောင်းပေါင်းတို့ဣတဘိကုဣတာဒနာတော်၌ကိရိတာကိုချိုးဖဲ့ဖြစ်ပြီးလေရှိသောသူသည်လောကီငါသွေးကြိုက်သွေးမကြိုက်သွေးမတိသွေးကြောင့်ဖြစ်ပြလေရှိသော ဒီလက်ရှိယုတ်ခန္ဓာပေါင်းနာခန္ဓာပေါင်းတိဟုသောလောကထဲ၌အဘိဓါဒေါမနတံမရှုမိလေဖြစ်တတ်သောကြိုက်ဆွဲမကြိုက်ဆွဲတရားနှစ်ပါးကိုဝိနေယတတိငါဘာဝိခမနာဘာအပြင်ပေဖြောက်လျက်ကအာတာပိကြောင်းညမပြတ်ထပ်လျက်ထပ်လျက်ကတ်လျက်ရှိသောဝရိယဖြင့်တတိမာ တတိမပြရှုမှတ်လျက်ရှိသောမှတ်ချက်မှာအားဖြင့်သာမသာနောမှတ်လျက်ပြီးပြီးလျက်မိလျက်ရှိသောအတိညာလေးဖြင့်ကာယေလေတိဟူသောအပေါင်းအစုနာတိဝတိဟူသောအပေါင်းစု၌ကာယနုပါတိအဆိုင်အခဲအလုံးတရာတန်တန်နမိတ်မရှိအပေါင်းအစုများသာရှိဟုရှုရရှိလျက်ဝိဟာရတိနေ၏တဲ့ ဓမ္မာပရိပဒနာ၃ရဲ့အဖွင့်လေဟောအနုပါဒနာ၄ချက်ရဲ့ပထမဆုံးပါဠိတော်ပါအဲသူပါဠိတော်လေးကတော့ဗျာတို့ပြောရင်တော့ယောဂီတို့နေတိုင်းသုံးနေတဲ့ရွာသေးသုံးပစ္စည်းဖြစ်တဲ့မတိရင်ကြိုက်မတိရင်အဲမတိမှကြိုက်လို့ရတာဟုတ်ပဲအဲ့ဒီကြိုက်ကြိုက်တာလေးအဲကြိုက်တယ်လို့မရတဲ့ကအလိုမကျအားမရတဲ့စိတ်ကလေးကိုခဏခဏဖယ်ဖယ်ထားလိုက်တာမှလို့ဆိုလို့တယ်ဒါတင်တယ် ခင်ဗျားတို့ခဏအဲ့ဒါတွေဖေထားလိုက်သမားလို့ပြောတာဗျဟုတ်ကလားအဲ့ဒါတွေကိုဖေထားပြီတဲ့အဲ့ဒီနောက်ကဟိုဝရိယတွန်းအားတွေကတတိနောက်ကထင်လေအဲ့ဒါတွေကတခါတည်းတတိလေးရှုတူတာအောင်ကြောင်းညာမပြစားရတဲ့ဗျအဲ့တော့အဲ့ဒီဝရိယတွေရဲ့တွန်းအားတွေတိုင်းတတိလေးရရှုတူတူတူတူပြီးတော့ရှုွက်ထဲမှာအပေါ်ယံသီးကအတွင်းသီးအစင်းသီးအဲ့လောက်ထိထိထိမိမိပြီးအောင်ထိုးတယ်ဗျ အဲ့ဒီထိုးပေါက်တလောက်ဒီလေးကနောက်ကလိုက်ပြီးတဲ့ဗျအဲ့လိုပြီးလို့ရှိရင်လည်းခမည်းတော်ရှုွယ်ထဲမှာဝင်လေရှုလိုက်လေငါမရှိသူမရှိတန်တာမရှိနမိတ်မရှိအပေါင်းအစုများတာရှိတယ်သွားအဲ့လိုဒီပြီးပြီးနေကြသမ်းပါလို့ထိုးလို့လေဗျာမှန်ပါဗျာအဲ့ဒါလေးထင်တယ်မှန်ပါဗျာဟင်သူပါဠိတော်ရဲ့ဆိုလိုချက်ကတော့ဒါပဲခင်ဗျားတို့ရွာထဲပြနေတဲ့အပီလေးနဲ့အဲ့ဒီမတိကြိုက်ကလေးနဲ့ ဟိုမတိကြိုက်ကလေးကိုလိုက်လို့မရတိုင်းအာမရတကလေးကိုခဏဖယ်ထားလိုက်ပါနဲ့ခဏဖယ်ထားလိုက်ပါနဲ့ဟုတ်တယ်နဲ့ဒီခဏဖယ်ထားပြီးခင်ဗျားတို့ပင်ကိုသိကလေးထင်တယ်ဒီသူတို့မပိုင်ပင်ကိုသိကလေးနဲ့ကြံတော့မယ်ထင်တယ်အဲ့ဒီပင်ကိုသိကလေးရှိနေတုံးညာတဲ့အဲ့ဒီဟိုဝင်တော့ဝင်ပြီးထင်တယ်ထွက်တော့ထွက်ပြီးအဲ့ဒါပင်ကိုသိထင်တယ်ဒီအဲ့ဒီပင်ကိုသိကလေးနောက်ကဗျာတဲ့တတိလေးကိုကတ်ထားလိုက်ဗျာတဲ့ အဲ့ဒီပတိလေးတိုးအားရှိအောင်များတဲ့ကြောင်းရိုက်ဆိုင်တဲ့ဝိရိယလေးကနောက်ကပြီးတော့တတိလေးတတိလေးနောက်ကတင်ပြီးနေလိုက်တာတဲ့ဟုတ်ကလားအဲ့ကကြောင့်ဝင်ပဲလို့ထွက်ပဲလို့ဆိုတာအတီလေးတွေပြီးပြီးလာပါလိမ့်မယ်တဲ့ဟုတ်ကလားအဲ့လိုပြီးပြီးလာလို့ရှိရင်ဝင်လေကြီးကအလုံးကြီးအချောင်းကြီးဘယ်လူကြီးဘက်နာကြီးပေါ့လေဟုတ်ကလားဝင်လို့ခံရတဲ့နှာခေါင်းကြီးကရှုပ်သွားပြီးတွန့်သွားပြီးပွာသွားပြီး အဲတို့ဘာလို့ကြွလာပြီးရှုပ်သွားပြီးအဲ့ဒီကခင်ဗျားတို့အဆိုင်ခဲဟုတ်မဟုတ်သွားမင်းအောင်ကြည့်ကံလို့ခေါ်ဒီပြောတာလေနော်ဒီအဲ့ဒီကကြဟိဟိုဘက်ကလည်းအေးမှုငွေမှုဒီဘက်ကလည်းအေးမှုငွေမှုလေးပဲလှုပ်ကြမယ်တွေ့နေမှတင်လေဟိအဲ့ဒါလေးကကြိုင်လို့ရသလားမရပါဘူးအဲငါနှခေါင်းကိုရှိမလားအဲ့ချိန်ရှိရတယ်မှရှိဘူးအပြင်မှာကြည့်မယ်တဏ္ဍာနမိတ်ကြီးမှန်နေကြည့်တကတော့တဏ္ဍာနမိတ်ကြီးတွေ့မှာပဲ ဒီကျုပ်ရဲမှာတန်ခေါင်းရှိလို့လားမရှိပါဘူးလေဟောရှိလို့လားမရှိရှိဘူးရရှိဘူးရဟင်ဟိုထင်းနဲ့ဟိုမိဘူးတိုက်လို့ရှိရင်ပေါ့လေဟိုထင်းနဲ့မိနဲ့တိုက်ရင်မိဘူးထွက်နေတယ်လို့လေမှန်ပါပါဟင်အဲထင်းနဲ့မိနဲ့တိုက်တာမိဘူးဆိုတာကနည်းနည်းဟိုဘုသူတာပေးရတာခရင်ပါဗျာဟိုတို့ဆန်ဆက်တို့စပယ်ဆက်တို့ဒီမောခေါင်းနဲ့ကြီးတို့ကထွက်နေတဲ့မိဘူးကြီးတွေလေအဲ့ဒါထဲထဲရှိတယ်ဟိုလောင်စာနဲ့မိနဲ့တွေ့တဲ့နေရာကထွက်လာတာမဟုတ်ဘူးလားမှန်ပါပါ အဲ့ဒါကြီးခေါင်းလိုက်ထိကကြည့်လိုက်ရင်တပိတ်လုံးကြီးတန်တန်ဟိဟိတခါတော့ဘယ်လောက်တရားလောက်တလန်လောက်ရှိတဲ့ချောင်းကြီးဟိနဲ့အဲ့ဒါမိကိုမှုန်လေးတွေတောင်းစုထားတာမဟုတ်ဘူးလားအေးအဲ့တော့တို့ဒီမှာလဲအပြင်ပိုင်းကကြည့်ရင်တော့ဝင်လေးဟာအေးအလုံးခဲလို့ထင်ရတာပဲလေဟိတကလာလုံးကြီးကတို့တက်လိုက်ကြလိုက်ယောဂီတို့ဒီလိုလဲလျှောက်တာတွေ့ပါလားဟုတ်ကလားဗျာအေးတခါတည်းတို့ဘာတို့ဖျောင်းနေကြောင်းလေးကတို့တက်လိုက်ကြလိုက်ဒီလိုလဲလျှောက်ပါဗျာ ဟုတ်ကလားဗျဒါလေးဒီကြာရွှေရွှေနဲ့တခါတည်းဒီတဏ္ဏမိတ်အဲအချောင်းလေးကနေတဖြည်းဖြည်းရွှေရွှေနဲ့တခါတည်းပြေးသွားတယ်လို့လည်းရှောက်တယ်ဗျတွေးလာတယ်လို့လည်းရှောက်တယ်ဗျဟုတ်ကလားဗျအဲ့ဒီတွေးသွားတယ်တွေးလာတယ်ဆိုတော့တဏ္ဏမိတ်ကလေးတီပင်လေးအဆိုင်ခက်အလုံးတရာရှိမရှိကိုစိုက်ကြည့်စမ်းပါဦးပြောတာဗျဟုတ်လားခင်ဗျားတို့ပြောနေတဲ့အလုံးလေးပဲဖြစ်ဖြစ်လေဒါသူ့ဘက်ကသူ့ဘက်က ကိုယ်တကာချင်းနဲ့နှခေါင်းကြီးကတခါတည်းဘွာလာလိုက်ရှုပ်သွားလိုက်ဒီလိုတင်လေဟိတခါတည်းပြင့်တွန်းလိုက်ရင်နှခေါင်းကြီးကတခါတည်းနောက်ပြန်ဟိုတွန့်သွားလိုက်တင်လေတခါထွက်ပြီးကြတော့တခါရှုပ်ပြန်ရှီထွက်လာလိုက်တင်လေအဲ့ဒီတွေ့ရတဲ့ကိုယ်ဘက်ကတွေ့လို့နှခေါင်းရဲ့မန္တနမိတ်တွေ့နေတယ်မိဒါလည်းအဆိုင်ခက်အလုံးတရာမရှိဆိုတာမြင်အောင်ကြည်စမ်းကွာပုဂ္ဂလိုက်သူ့ဘုကာယီအပေါင်းအစုညာရှိတာကိုကာယ అను ပတိ အပေါင်းအစုများရှိတယ်လို့မှတ်ချက်ချနိုင်တော့အောင်ရှုလိုက်သမှာလို့ဆိုလိုတယ်ဟုတ်ကလားအဲဆိုကျင်တော့ဘယ်ဟိုငါရှိမရှိဒါကိုယောဂီကိုခွဲခိုင်းနေတာနဲ့တူပါတယ်ဟုတ်ကလားဟင်ငါကူငါဟာငါဥစ္စာသွားတယ်နဲ့ဟိအဲ့တော့ငါနှကောင်းတယ်နဲ့ဟင်ရှုခွဲတယ်မှာရှိမရှိเออမရှိတာမရှိတာရှိရောရှိတယ်ဗျတော်နေနှကောင်းကြီးသိနေလို့တဲ့တော်နေတစ်ဖက်ထဲတွဲလို့တဲ့ပုဂ္ဂလာဗျာ အေးရှိတော့မရှိဘူးလားခင်ဗျားတို့ပြောတာရှိနေသေးတယ်ဗျဟုတ်တယ်ဟုတ်တယ်လေပြမရှိဘူးလားပြောတာရှိနေသေးတယ်ဗျဟုတ်ကလားအဲ့တော့မဟာပฏิပဌာနာတုတ်ရဲ့လို့ခေါင်းပြီးမှာတာဟောတာလားသူဟိုသူ့ရဲ့ပါဠိတော်နောက်ပိုင်းဟောတော့အာတာပိသံပတာနောတတိမာလို့တုံးချက်ဟောတယ်တင်တယ်ဟင်ဘာဖြစ်လို့တော့ ဒီတတိပဋ္ဌာန်ဆိုတာတတိရှုမှတ်လျက်ကပဋ္ဌာနာကာယတိခြင်းဆိုတာကိုထားဆိုတဲ့နေရာလေးကိုတတိလေးကိုစိတ်ခွာမြင်းမြင်းမြဲတယ်လို့မြင်းလောင်ပြောတာတင်မလားအဲ့လိုမျိုးကိုရတာဝရိယမပါဘဲနဲ့ရမလားမရပါဘူး။အတိမပါဘဲနဲ့စိတ်ဝင်စားမလားမရဘူး။ဒါမှဒီသုံးခုကတွဲလေးဖြစ်လို့ဒီကြတော့အတူဟောထားတာဗျာ။ဟုတ်ကလား။အဲယောဂီတို့ဒီနေရာရောက်နေတဲ့အခါကြလို့ရှိရင်ဖေရများများက သူတို့ပညာပညာနဲ့ဒီနေရာကိုတတ်မှန်တတ်ပါတယ်ဟုတ်ကလားဟင်သူဘုံငါးပါးထဲမှာတတိကိုရှေ့တန်းတင်ပြီးတိုက်နေတဲ့ဖရာမြတ်တို့ကြတော့ယောဂီဘုရားတတိကိုစူးစူးဆိုင်ဆိုင်ကလေးထားလိုက်လို့ပြောဟဲ့တတိစူးစူးဆိုင်ဆိုင်ထားလိုက်ဆိုတော့တိဝရိယကျောင်းရဆရာမပါလို့ဆိုင်မလားရာဟဲ့ရမယ်ဘူးဟင်ဒီပြီးတော့အတိမဒီမှာကတ်အောင်မပါတဲ့နဲ့ကိုရမလားဗျာမရနိုင်ဘူးဗျာ အဲ့တော့တတိပိုက်ထားလိုက်ဆိုလဲဝရိယရဲ့တတိရဲ့အတိရဲ့သုံးချက်ဟာတော်တော်ပါနေရမှာလားအဲ့ဒါတို့စာတော်တော့တန်ပယုတ်တရားတဲ့ရှင်ဘောရှင်ပဲတရားတခုကြိုင်လိုက်ရင်အင်းလုံးပါတယ်တောင်သူ့ကိုရှင်ဘောရှင်ပဲတရားလို့စာတော်သုံးမှာတည်းဗျာဟုတ်ကလားအဲဝရိယကိုရှည်ရန်တေးပြီးတော့ ဒီဟိုကိလေသာကိုဖျက်ဆီးပြီးတော့ဆရာမြတ်တို့အထံကိုယောဂီတို့ရောက်လို့ရှိရင်ယောဂီတို့များဝရိယလေးတိုးပေးတိုးပေးဒီလိုပြောလို့မထင်လဲဝိသွားထူးထင်တယ်ပဒနာကရှုတာထင်တယ်လေအဲ့တော့ဝိပဿနာရှုလို့မခိုင်းတော့ပါဘူးရဝရိယလေးတိုးပေးလို့ပဲခိုင်းတော့မှာဗျာဟုတ်ကလားဒီလိုစိစအာမစူးဆိုင်အားတို့လားဒီလိုတို့တော်တို့ခုဒီညာနဲ့ပြောရင်တော့ပြိုးကင်းမစိုက်ချင်းဘူးလား အဲပြိုးကင်းကပြိုးလက်ကလေးပြိုးသားလေးတွေတက်လာပြီကိုဟဲ့ဒီနှုတ်လို့ဟိုမကြိုးတော့ဘူးမပဲ့တော့ဘူးကိုဟဲ့အဲလိုပြိုးကင်းပြိုးသားလေးတက်လာလို့ပြိုးသားလေးရင့်လာလို့တုတ်လိုက်လို့ဆွဲလိုက်လို့ရှိရင်မကြိုးမပဲ့တဲ့နေရာမျိုးကြမှာစိုက်ခင်းပြောင်းရတယ်ဟင်ပြိုးတာမတက်ခင်သွားနှုတ်တော့ပဲလို့နေမလို့ထုတ်ကလားခုတည်းကိုချိုးရောက်ကြီးတွေပေါ့ပြကုန်ဘာဖြစ်လို့လဲဟိုဘယ်လိုပြောရတာဘယ်လိုဒီ ပြုတ်တက်ကရစ်မလားရမောင်းလေးပဲပြေးမလားဟာပြုတ်ပြုတ်တာဘယ်လောက်ထားရတော့ဟုတ်ပါပြီကြောင်ဘူးတာရွှေဘူးသိပါတယ်ဟုတ်ကလားဒီအဲ့တော့ကိုဒီအလေးပြေးတာနှုတ်တော့ဘယ်လိုနေတော့ကြက်ကုန်ရောလားတိုင်းတိုက်ကျလာပါဦးမလားအမနာနိုင်မကပြန်ငါပဲငုပ်ကြည့်လို့ဖြစ်သွားမှာပေါ့ဟုတ်ကလားဗျဟင်အဲ့တော့ဒီဒါတော့ဟိုပြိုးကင်းပြီးရင်စိုက်ချင်းကိုပြောရမှာပြိုးသားတက်မှာပြောင်းတော့ တို့ဒီလိုပြောလို့အကုန်ပြောရမှာမဟုတ်ဘူးဒါတော့ဒါတို့ကတော့ဟာပဲဟိအမီးရှိတဲ့တရားရင်းကြီးတွေလည်းဆိုတော့ပြောထားပဲဆဲတာပဲထင်တယ်ဆဲတာတော့သူပို့ဟာဆဲတာပဲလေအမီးရှိတဲ့တရားရင်းကြီးပေါ့ဟုတ်တယ်လေဟိဟိအမီးရှိတဲ့တရားရင်းကြီးတွေပေါ့ဟိအဲ့တော့ယောဂီတွေ60ရော90ရောဟောတာငါကြီးတွေဟောတယ်လို့ထင်မနေနဲ့ဟိခုထင်တယ်ဖို့ဘယ်လိုဘုသူဟောတာတော့ဖို့ဘူးဖို့ယူ ဟုတ်ကလားမတွေ့တဲ့လူမပါဘူးပေါ့ယောဂီပြောတဲ့အတိုင်းဆိုရင်တော့ဟင်ဟင်တွေ့တွေ့နေတဲ့လူကပြောတာပေါ့တိုင်းတာဒီတရားအပေါ်ကြမှုတရားပေါ့ဟုတ်ကလားဗျဒီကောင်ကပေါ်ကြမှုများလားလို့ဟင်အဲ့ဒါဒီညမှာယောဂီဝရိယလေးတိုးလိုက်ဆိုလဲတတိနဲ့အတိမပါဘဲနဲ့သူ့ကြီးတဲ့ဒိုးလို့ရသလားဗျာရပါဘူးဗျာဝရိယတိုးလိုက်ရင်တတိနဲ့အတိပါပြီးသားကမှတ်တော့ ဟုတ်ကဲ့အဲဒီနေရာမှာပညာကိုရှည်သွားပြုပြီးတော့တိုက်နေတဲ့ဆရာများတို့ရဲ့ထံကိုယောဂီလာတာယောဂီဒီနေရာတိလေးမြင်းမြင်းသာကတ်ထားလိုက်တော့ဒီလိုတော့ပြောလို့မဖြစ်ဘူးအဲဒီလိုပြောတော့ဟောဒီအကြောင်းညာဆိုင်အဝရိယရဲ့တတိယမပါဘဲနဲ့အပိကြီးတဲ့ကတ်လို့ရသလားဗျမရဘူးဟုတ်ကလားတော်ဥပမာပေးရရင်တော့ဒီနေရာဓာတ်ထက်ရင်လက်တံဖို့လိုတော့တယ်ခင်ဗျဟင်ဓာတ်ထက်ရင်လက်တံရမယ်ဗျအဲ့တော့ဟိုတစ်ဖက်က တရားဝတ္ထုကိုခုတ်ကျင်တဲ့အခါဓာတ်ကခုတ်မှာနော်တို့တော့ဓာတ်ခုတ်တဲ့ပုဂ္ဂိုလ်ဓာတ်ကင်လို့မရဘူးတရိုးကင်ရမှာမဟုတ်ဘူးလားဟုတ်တရိုးကင်နေမဲ့ဒီတရိုးကိုကင်နဲ့လက်ကလက်မုန်းလက်ဆကောင်းမှာနော်ဟင်လက်မုန်းလက်ဆကောင်းမှာဘုရားကအရာဝတ္ထုကိုကိုပြတ်လို့တဲ့နေရာကိုပြတ်လို့ရတာမဟုတ်လားကိုဖြတ်လို့တဲ့နေရာဖြတ်လို့ရတာမဟုတ်ဘူးလားအဲ့တော့ခုတ်မှာကတော့ဓာတ်သွားပဲဗျာကင်ရမှာကတရိုးဗျာ ကင်နာကလက်ပြာဟင်အဲ့တော့ကျောင်းရဆိုင်အားဆိုတာလက်နဲ့တူတယ်ထင်ဟဲ့ဟင်တတိပြီးလက်ကင်နဲ့တူပါတယ်တူတရိုးနဲ့တူတယ်ဟဲ့တတိပြီးပြီးပြာရှိတော့ခွဲကျုံပြရမယ်အတွက်အဲ့ဒါတတော်နဲ့မတူဘူးလားဖြစ်ကျင်တာတော့အရှိကိုရှိတိုင်းပြီးကျင်တာပါပဲလားဟုတ်ကလားတို့တော်ဒီလေးကလေးနဲ့မဖြစ်လို့ဒီဝရိယနဲ့တတိကိုပြောနေရတာပါဟုတ်ကလား ဒါမျိုးယုံကြည်ဓာတ်နဲ့ခုတ်ချင်လို့ဓာတ်ကင်ကိုယ်ရှာသွားမှာပေါ့အဲ့တော့စိတ်ကကင်လို့ရလို့လားနေဒီလိုနေသူလို့လားရလားမင်းအေးကန်းဆိုရင်တော့သိရဘူးလားဘယ်လိုမှမသိလို့ရဘူးထင်တယ်အဲ့တော့သူ့နိုင်တော့သူ့နေရာကကင်ထားလေသိလည်းမရဖြစ်တဲ့စိတ်တည်းဒီပတိကိုသိရမရရင်ဖြစ်လို့သူ့ကိုစိတ်တည်းလို့သူ့စာတော့တုံးထားတာဟိုးရဟုတ်ကလားအဲ့တော့တို့ဒီလိုမှတ်နေတယ် နတ်နေတော့ကိုတို့ရှုပ်ွယ်မမတကလေးတဲ့အောင်ပထမပရိက္ခယူတဲ့ကနာသီဝတိကလေးပတိပို့တာတယ်နဲ့အင်းပရိမုခံပတိတပိတဝါတော်ဟင်ကိုထားမယ့်နေရာလေးကိုတတိလေးကိုရှေ့ရှုပြေးလိုက်ပါလို့ဆိုလိုတယ်ဟုတ်ကလားဒီဒီဝင်းဝင်းနေမမဘူးလားထွက်ရင်ထွက်တယ်မမဘူးလားအဲ့ဒီနေရာမှာဝင်တဲ့ခါကိုဝင်လေးလေးတိုင်းဝင်ဒီလေးရှိမှထင်တယ်အဲ့ဒီနေရာမှာတို့ပါတော့ ရှူလိုသိကလေးမရှိဘူးလားရှူလိုသိကလေးရှိလိုက်တဲ့အချိန်မှာရှူငုံဆိုတဲ့ဟာဒါကြောင့်ငါဆိုင်တဲ့အပြင်ဝရိယထင်တယ်ဟိရှူပေးလိုက်တာလေဘယ်တော့စိုက်လိုသိကလေးပေါ်လာတော့စိုက်မှုဆိုတာပေါ်ဘူးလားအဲ့ဒီစိုက်ထုတ်တာလည်းဝရိယထင်တယ်ဟိရှူပေးလိုက်တာလည်းဝရိယထင်တယ်ဟိဝရိယမှာဆွေးမပေးဘဲနဲ့ရှူမှုဖြစ်မလားအေးဝရိယကမှဟိုစိုက်ထုတ်မပေးဘဲနဲ့သူ့ကိုစိုက်မှုဘောဖြစ်မလားဗျာအဲ့ဒါအပြင်ဝရိယခေါ်တယ်ဗျာ အဲ့ဒါပြေဝရိယသင်အဲ့ဒါဥဋ္ဌာဏဝရိယတို့လို့တုံးလို့ရတယ်ကသူဟိုတို့ဘာလို့ထားပြလုံးလောက်ရှိနေရတဲ့ဝရိယတွေခေါ်မှာပေါ့ဗျာသင်ပြီးတော့ရောက်ပြီးတော့ဘယ်နဲ့ကြိတ်ထိုင်းနဲ့ဘယ်လောက်ထိုင်းနဲ့ဘယ်နာထိုင်းနဲ့ဘယ်နဲ့ကိုယ်ခန္ဓာကိုယ်ကိုလူတွေရာဒီအောင်ရွှေ့သွားပြောင်းသွားဒါလည်းဝရိယတွေပါပဲဗျာဒါလည်းပြေဝရိယတွေပါပဲဟုတ်ကလားအဲ့တော့ဒီလိုလေးရှူမှုကြောင့်ရှူလိုက်ပြီတာဝရိယပြေဝရိယကတင်ပေးတာတယ်အပြေဝရိယဒီတင်ပြီးတော့ရှူတယ်ဆိုတော့အမှတ်ကမလိုက်ဘူးလားဗျာ ဟင်ဟုတ်လားရှူတယ်လို့မှတော့အဲ့ဒီရှူမှုနဲ့ရှူတယ်မှတ်ချက်နှစ်ခုဟာတခါလဲတွဲပြီးသတ်သွားနောက်ကကြောင်းညဆိုင်အားဆိုတာတတိနောက်ကကြောင်းညဆိုင်အားဆိုတဲ့အတွင်းဝရိယလေးရှိရသေးသဗျာအဲ့ဒါကိုတို့သာတော့သင်တတိကဝရိယလို့သုံးပါသဗျာဒီတနည်းကတတိနှစ်ကိုကွဲပြောသလိုပေါ့လေဒီလဲဝရိယနှစ်ကိုကွဲပြောရမှာပေါ့ဟုတ်ကလားဒါအတွင်းဝရိယလို့သုံးလိုက်ကြဟုတ်ကလား ရှုွက်တလေးတွေကိုတခါတည်းဒီပတိလေးတိုက်ကြသွားအောင်နောက်ကနေတွန်းအားပေးနေတာလို့သဘောပေါက်လိုက်ဗျာအဲ့လိုတွန်းအားပေးလိုက်လို့ရှင်အထုက္ခတာယောဂီတယောက်တော့အင်းတို့ကဘာမှမသိတာနဲ့ဆိုင်တော့ဝိနည်းထွက်တယ်လောက်တော့ပြီးတယ်ထင်တယ်ဗျာဟင်သူဝရိယနဲ့သူပတိထိုးပေါက်အားရှိသလားပဲသူလိုက်ပြီးရတာထင်တယ်နောက်တော့အေးတယ်နှွေးတယ်ပြီးဘူးလားဗျာအဲ့တော့လည်းကိုကဟိုဝရိယကနောက်ကကြောင်းရဆိုင်အတွန်းအားလေးနဲ့ဥပကတတိရဲ့ အတွေးကိုထိုးပေါက်အားလေတိုင်းပဲအတိလေးတိုးမလာဘူးလားဗျာအဲ့ဒီအတိတိုးတာညံတက်တာဗျအတိတိုးတာနဲ့ညံတက်တာတူတူခမရတို့ဒီကထောင်တက်မနေနဲ့ဟင်ဒါလေးရင်းနှီးကဝင်မှန်းပြီးထောင်မှန်းပြီးစားအခုအေးပြင်းဝေးပြီးဆိုရင်တော့အတိတိုးမလားဗျာအဲအတိတိုးလားလဲခုနပြောတဲ့ဟိုဝင်လူဖြစ်လာရင်ဝင်နေအားလေးတိုက်လိုက်အဲ့တော့ဝင်လူဖြစ်လာပြီအဲ့တော့ဝင်နေလို့မှလိုက်ကြည့်တယ်ဟဲ့ မှတ်လိုက်တဲ့တုံးကျုံရဆရာတွေကပြေးလိုက်ပြီတင်တယ်ဟိအဲထွက်လို့မျိုးပေါ်လာတဲ့အခါထွက်တယ်ဆိုတော့ထွက်လို့မျိုးကိုရှိုက်မထုတ်လိုက်ဘူးလားဟိအဲ့တော့ထွက်တယ်လို့မမှတ်လိုက်ဘူးလားဟိအဲ့တော့လွေးတယ်ဆိုတာသိမလားဘူးလားဟိအဲ့ဒါလေးသေးချာဒီလိုပဲစုံကြီးစာကြီးသူသွားနေတယ်အဲ့ဒါလေးမှတ်နေတဲ့ယောဂီတရားဟာအင်းလှုပ်လှုပ်နေလှုပ်လှုပ်ဆိုတဲ့လှုပ်လှုပ်ဆိုတာပိုးလာလိမ့်မယ်ဟိ ဒီလိုဆိုအေးပြီးနေပြီးနဲ့ဆိုင်တော့အေးလို့လို့နွေးလို့လို့ဆိုရင်အတိတိုးမလာဘူးလားဟဲ့ဒီလိုဆိုညာတက်တာပေါ့ဗျာဟင်အေးပြီးနေပြီးကြီးတဲ့ဆိုရင်တော့ညာတက်တာဟုတ်ကဲ့လားအေးလို့လို့နွေးလို့လို့ဆိုရင်တော့ဒါညာစိတ်တက်လာပြီနဲ့တူနော်ဟဲ့တက်လာပြီဟဲ့တက်လာပြီခင်ဗျာဟုတ်ကလားဗျာဟဲ့တက်လာပြီအဲ့ဒီအေးလို့လို့နွေးလို့လို့ပေါ်နေတဲ့ခုနကရှူလို့မှုပေါ်လာတာနဲ့တခါတည်းရှူလိုက်ပြီးအာယူပြီးအဲ့တော့ရှူတယ်လို့မှတ်လိုက်ပြီး အဲရှူတယ်လို့မှတ်လိုက်တာနဲ့အဲရှူမှုလေးနဲ့ကိုတစ်ခါနောက်ကနေကြောင်းညာဆိုင်ပြောအထဲတဲ့ကိုအထဲဒီကိုသိအောင်အတွင်းဒီအဖင်းဒီကိုသိအောင်စိုက်ပြီးရှူလိုက်လို့ရှိရင်ဒီစုပ်လုပ်ကလေးကမြင်းနေမကဘူးပြီးပြီးနေမကဘူးမြင်းမလာဘူးလားဗျာလေတန်းလေးကမိဘူးကြောင်းလေးလူပဲဟုတ်ကလားဟင်မိဘူးကြောင်းလေးလူပဲအယောင်လေးကဘယ်လိုလေးပဲနဲ့ဟုတ်ကလား အကူလေးတို့အဝိုင်းလေးတို့နဲ့မလာကြဘူးလားဗျဒီလိုသူအေးလုံးလုံးငွေလုံးလုံးနဲ့ပြိတာနဲ့ခုကပြိရင်လို့မဝတ်သက်ခုံဥဒပါရီညာဏဥဒပါရီမျက်စိနဲ့မြင်ရတယ်လို့ဉာဏ်မျက်စိနဲ့ကိုမြင်မိရတာမဟုတ်ဘူးလားဗျဒီလိုဆိုအတိတိုးသလားမတိုးဘူးလားဗျအေးအေးလုံးလုံးငွေလုံးလုံးနဲ့ရနေရင်တော့တိုးမယ်လို့ခေါ်မလားရနေတယ်လို့ခေါ်မလားဟုတ်ကလားဟင် ဒီလိုသိရနေတယ်လို့ပြောမှာပေါ့ဗျအဲ့လောက်ထိသိရကနေမြင်လာပြီဆိုတော့တိုးလာပြီထင်သလားတိုးလာပြီနော်တိုးလာရင်တက်တော့ဟင်တိုးပြီးမကြိုက်ရင်တော့ဟင်းဘယ်လိုလုပ်ဟင်ခက်သေးကမလာဘူးဟုတ်ဘယ်လိုလုပ်ကြိုင်းမဟုတ်ကလားဟင်ဟင်အထက်လည်းမရောက်အော်လည်းမရောက်နဲ့ဘယ်လိုလုပ်ဟင်အဲတိုးနေရင်တော့တက်တော့ဗျာခင်ဗျာ ဟုတ်ကဲ့အဲ့ဒီမှာရှိတယ်အရေးအောက်မှာတရားခံနှစ်ယောက်ခဏရှိတယ်ဟုတ်ကလားဥမမလေးကလေးပေါ်နေပြီအဲဒါလေးလည်းတို့ပြောရမှာဆိုရင်ပေါ့ဗျာဒါကတော့အဲ့ဒီပေါ်လာတဲ့နမိတ်ကလေးကခုနမနောအจิตကလေးပေါ်လို့ထင်တယ်ဒီမို့မတိမှုကိုရှုမှတ်မှုနဲ့ဖယ်လိုက်ပြီးထင်တယ်မောဟရှိသေးလားမတိမှုဆိုတာမရှိတော့ဘူးဟင် ပြီးတော့ပြင်းရင်းငြိမ့်မှုဆိုတော့မောဟဟောရှိသေးလားပြောင်းလို့မမောဟဟောရှိသေးလားသဝေသဝမောဟဟောရှိသေးလားဘာမောဟမှရှိဟုတ်ကလားတာမို့ပညာတိဖြစ်တဲ့မောဟဟောရှိဦးလားမရှိဘူးဟုတ်လားအဲကြည့်ဟဲ့ဝဲဟဲ့ငါသားရဲ့ငါသမီးရဲ့တွေးမှမတွေးရင်အဲ့ဒါတွေသိတော့ဘူးလေအဲ့ဒီအဝိဇ္ဇာသိတယ်အကုန်တက်ပြီဒီလိုဆိုရင်ကြိုက်စိတ်နဲ့မကြိုက်စိတ်ဝင်လာသေးသလားဗျာဒီတစ်ချက်မှလည်း အဟောင်းကိုမတွေးတာတည်ငါဘာဘဲတာမဟုတ်လားအဲတိတ်တိတ်တစ်ချက်ဒီနေရာကိုစိုက်မှန်းနေလိုက်လို့ချင်းအာယုအတိအတိနောက်ကိုစိတ်ကလေးလိုက်မသွားတာဒါရှောင်းလို့အပြင်ပြလိုက်တဲ့ဝိသမနာမဟုတ်လားဗျာဟင်အဲ့တည်ငါဘူးဝိသမနာတနာကွာဟောအထူးလို့ဖို့လူသေးလို့လားဟင်အဲ့လောက်ဒီဒီမှာအားလေးကောင်းလာလို့တို့ပါတော့ွယ်ဟိုဘက်ကအပူရှင်ကောင်းလို့တို့မဟုတ်လေးတက်အားကောင်းလို့ရှိရင် နေဖုံးထားတဲ့တိမ်တို့ထွက်သွားရင်ဒီနေရောက်မှမလာဘူးလားအဲအယောင်ဆိုးရင်အကြီးကြဗျာဟုတ်ကဲ့ဟင်အဲ့တော့ဒီဘုံနေရာမှာတက်ပြီးတော့မဖုံးလို့ရှိရင်ဒီနှလုံးလေးဟာပုတ်ပွက်ဆိုတော့ဘူးဗျာအဲ့တော့မနှောကြည့်တတ်တော့ပေါ်မလာဘူးလားဗျာအဲ့တော့ဒီမနှောကြည့်တတ်ကလေးပေါ်လာရင်မနှောအကြည့်တတ်ရဲ့ရှေ့မှာတို့တောင်းနေတဲ့လီလေးရဖြတ်သွားဖြတ်လာလေဘုံဘုံမြင်လိုက်ရင်လည်းမြင်နေနေရာကမြင်ပြီးတရားနေပြီးတော့အဲ့ဒီမနှောကြည့်တတ်ကိုလှမ်းပြီးတော့အကြီး ဓာတ်ပုံရုပ်လိုပဲပို့ကြရဟင်မျက်စိကအပြင်းရဲ့မှန်ဘလူးဟင်မနှောကြီးကအပြင်းကမှန်ဘလူးဟင်အရုပ်အရုပ်ကိုသူဖမ်းယူမှာအဲခမရတို့လည်းရှိတဲ့အသေးပြင်းလို့ကြောက်ကတ်တို့နှလုံးတို့ဆိုတာအဲ့ဒါတို့ဟိုကင်မရာလည်းရှိတဲ့တုတ်ကလီစာတွေပဲဗျာဟင်ဟင်အသေးကြီးမှရေးခေးတို့အသေးကြီးကတော့ဖလင်းနဲ့တူတပြားသေးကြီးကတော့အဲ့ဒီဖလင်းကိုဆွဲအောင်အဲ့ဒီအဝါနဲ့အဝါကြီးနဲ့အသေးကြီးကိုဟိုဆုံးမပြဟုတ်ကလားဗျာ အဲ့ဒီတိုင်းနဲ့ပုံရိပ်ထင်ရတာဗျကြားတာလေးလည်းအဲ့လိုအတန်ပန်းကရိယာလိုလေဖမ်းတာဗျကင်မရာကတစ်ခုဖမ်းနိုင်တယ်ဗျဒါက6မျိုးဖမ်းနိုင်တယ်ဟင်6မျိုးဖမ်းကရိယာကြီးထင်တယ်အနောက်မျိုးလည်းဖမ်းနိုင်ပြီထင်တယ်အရာသာကိုဖမ်းနိုင်ပြီထင်တယ်အတွေ့ကိုကောဗျာအတွေ့ကိုကောဗျာဟင်ဟဲ့ဦးမြတ်တန်းဆန်ခင်ဗျားကလည်းဘယ်လောက်กว่าခင်ဗျားကတစ်ခုပဲရအောင်ခင်ဗျားကင်မရာဒါ6ခုရတယ်ကျွတ်ကင်မရာဟုတ်တယ်မအေး ခဏဒီကိစ္စကြီးလွယ်သွားတော့မှာဗျာဘယ်တော့ကောင်းမလဲဟင်အေးဘယ်ကလာလာဒီမနောจิตာပို့ရတာလေအဲ့တော့ဒီမနောအจิตာကအယောင်ခုနကဘဝင်လေးကဟိုလှုပ်ခမ်းမှုမရှိဖုံးဝမ်းမှုမရှိတဲ့အတွက်မနောအจิตာပေါ်တော့ဒီမှာအယောင်ထိုးလို့အရေးကြလာတာအဲ့တော့မိဘူးတန်းလေးကဲ့သို့ကျုပ်ကဟင်အဲ့တော့ကျုပ်လည်းတကလာဘောလုံးလေးကဲ့သို့ အဲ့ဒီမှာဒီအောက်ပိုင်းတွေမှာကြတော့စိတ်ပြောင်းသလောက်ဒီစိတ်တည်ကြီးကြောင်းကြတယ်တမာရင်းနေမိလည်းပြောင်းတတ်ပါတထိုင်လေးကိုလေးမထိုင်မျိုးလည်းပေါ်တော့ပါဟင်တခါလာတစ်မျိုးတခါလာတစ်မျိုးဟုတ်ကလားဗျာပြီးတော့အယောင်လည်းပြောင်းနေတတ်ပါတယ်ဟင်ကိလေသာနဲ့အလိုနည်းနေသူဒီတခါတည်းဟိုမိကိုတို့ပါတော့ကွယ်ဟိုဖြီကြီးမိကိုလို့လေတခါတည်းမိကိုပုတ်ကြီးတွေပေါ့အဲ့လိုရောင်မျိုးတွေ ကိလေသာနဲ့တော်တော်လေးဝေးလာပြီဆိုရင်တိရွက်6လူပေါ့ကွယ်မိကိုတော့မိကိုပေါ့လေလူသွားပြီထင်တယ်ဟဲ့ဟေးဒီတအားကောင်းလာရင်တော့နွားနုနှစ်ရောင်လို့ဟင်တို့ဘာတော့ဝါခွန်းလေးကြီးခဲ့တို့ထင်တယ်ဟဲ့ချစ်ခစ်ကတော့ဘိုင်းတောင်ခေါ်ကြလားဘိုင်းတောင်လို့ဖြူဖြူချောင်းကြီးတွေဖျောင်းနိုင်ချောင်းကြီးခဲ့တို့ဒါဆိုတော်တော်မဖြူစင်းနေပြီဟုတ်ကလားအဲ့တော့ယောဂီတွေစိတ်သင်ကြတယ်မသင်ကြတယ်အဲ့ဒီအကြောင်းကစကားပြောနေတယ်ဟုတ်ကလားဗျာတိတက်မှာအကောင်းတဲ့ပုဂ္ဂိုလ်မှလေရတတ်တိဖြစ်တဲ့အဝါရောင်ပေါ်တာ ဒါလည်းခုဒီညံပေါ်နေမှာအောက်မှာတော့အဲဒီအောက်ပိုင်းမှာတော့အမဲရဲ့အညိုးရဲ့ဖြူရဲ့စကြရဲ့ဒါနဲ့ပဲပြီးနေမှာဟင်စိတ်ကလည်းယောဂီတို့မြောက်ခုံလို့ခုံနေမှာပဲနမိတ်ကလည်းအဲ့ဒီရောရိတ်လိုပဲလိုက်နေမှာဟုတ်ဗျာဒီစိတ်ကမှမြောက်ခုံလို့ခုံနေနမိတ်ကမြောက်ရိတ်ရဲ့ရှိလို့နေမှာလားဟုတ်ကလားဗျာအဲဖြစ်နေမှာဗျာအဲတခါတည်းဟိုဘာနဲ့တူလို့ဆိုတော့မြောက်ကြီးကို ပေဟိုထပင်လိုဟာမျိုးကိုကျိုးဟိုနှလန်သုံးလန်လောက်ရှိတဲ့ကျိုးကြီးနဲ့ချီပြီးတော့ခဲနဲ့လိုက်ပေါက်နေတယ်လို့ပဲဟိုကလည်းထပင်ပတ်ပြီးတော့ပြေးမှတင်တယ်ကွာကွာကွာကွာနဲ့ဒီကလည်းသူဟုတ်ကလားဟေးတစ်ချက်လောက်ပြီးတော့ခေါင်းတိုက်သွားရင်ညာတစ်ခါပွင့်လာအဲ့လောက်ပြီးတော့တစ်ခါသေသွားတာဟုတ်တယ်အဲဒါပြီးလူတဲ့ခါပြီးကွာကွာကွာနဲ့အပြေးဝင်ပါပဲဒီကလည်းလိုက်ဖူးပါညာဒီအောင်မြင်နေတော့ဒီလိုပဲရောက်ပြေးကြရတာပွင့်လာမှာခင်ဗျားတို့ ဘယ်တော့မှဤကကရာဆိုတော့တမာရီကြောက်ချလောက်ကြောက်ချလာလို့မထင်နဲ့ဟင်အေးဟိုကလည်းရောက်ပြီလို့ခုံနေမှာနမိတ်တရားစာကြရရောမျိုးလို့လာနေမှာလားဟင်တီးရပြောလို့လည်းမရဘူးဟုတ်ကဲ့ဒါအော်တိုင်းရဲ့တမာရီနမိတ်ဒီပေါ်ဘူးဟိုအထက်ညံနေရောက်တဲ့ကာလကျတော့မှရောင်ပြန်နမိတ်ဆိုတာပฏิပါကအဲ့ဒါကျတော့အဝါမုံတော့ဘူးမှန်တို့နေနဲ့ထိုးလိုက်တော့မှန်ရနေပြန်လာတဲ့အယောင်မျိုးလို့လေအလင်းကြီးလေးတောက်ပါတဲ့အယောင် အဲ့ဒါကထက်ပိုင်းမိတ္တမှာရနေလေဟုတ်ကလားဒါဆိုတော့စိတ်ကိုထူးကြီးလေးမိထင်တယ်ဟိဒီစိတ်နောက်ကိုစိတ်ကတစ်ခါပြန်တော့အယောင်တက်လာတာထင်တယ်ဟဲ့ဒီစိတ်တကူစိတ်တတိထင်တယ်အဲ့တော့မနောကြည်တာကိုစိတ်တကူစိတ်တတိရဲ့လင်းအောင်ကပြန်ထိုးအဲ့ဒါညတစ်ခါပြန်တော့တံပြန်ပြန်မြင်ရတာအဲ့ဒါကိုပฏิပါဒဆိုတာတံပြန်နမိတ်လို့ဆိုတယ်အဲ့ဒါအထင်ကြီးကြမှာရမလုံမရှိမကလက်ကနေရာကြမှာရအဲ့ဒီနေရာကျတော့ငါစိတ် ဘယ်မှာနာကြီးမထွက်သေးလဲဆိုထွက်ကုန်ထွက်ရင်တခါတည်းရင်းထွက်ကြည့်လားဆိုကြည့်တာတော့ဒါတို့တခင်ခင်နဲ့ခွေးလေးလိုပဲခြေလုံးလာကတ်နေတာဟင်ဘုရားဘုရားဘုရားတော့ဗျာအဲ့ခါကြရင်တော့အဲ့တော့ဒီကသိကဘုရားဘုရားမတော်တော့ကိုယ်လည်းနာဟဘုရားနာတော့ဗျာဟင်ဒီမှာကဘာလို့စိတ်ကမင်းရုပ်ပြည့်ရင်းတာဟာဟင်အပေါ်ကြတော့စိတ်မမကမင်းမယူတမ်းပြည့်ရင်းတော့ဟုတ်ကလားဗျာဟင် ဒါအထက်ညာနေကြတော့အဲ့လိုတမာရီနမိကြောက်ပါလေဒါသာရဲပါတဲ့တိုက်ဆိုနမိတ်တွေမြင်ကြည့်ပါဘယ်လိုပေါ်ပေါ်ပါဘယ်နမိတ်ပေါ်မှာပါလို့စဉ်းစားမနေနဲ့သူဖူလို့ဒါတော့အယောင်ထိုးလို့အရေးကြတယ်ဆိုတာဒါလာမှထားလိုက်အဲ့တော့အရေးမကြဘူးဆိုရင်တော့အယောင်မထသေးလို့ပဲမှတ်တော့ဟင်နေထွက်ရင်နေဟိုနေအောက်သွားရင်အရေးတွေ့မယ်ထင်တယ်လာထွက်ရင်တော့လာအောက်သွားရင်အဲဒီခုမီးတွေထိုးတာရင်တော့မီးအောက်သွားရင်ပြတ်မယ်ဗျာဒီမိုးကြီးလေးအင်းညနေတဲ့ ကံတန်လေးကြရင်ဟောတာအရင်ထွက်မလားဟင်အဲ့လိုနေရာမျိုးမဟုတ်ရင်တော့ယောဂီတို့အရင်ထွက်ဘူးဗျပုတ်ကလားဗျအဲ့တော့အရင်မကြတာဆိုရင်တော့ဘာပြောလို့အလောင်းမထွေးလို့အရင်ကြတာဆိုရင်အလောင်းထိုးလို့အယုံထိုးလို့အလောင်းမထွေးတော်နေပြီဗျတောက်တဲ့တောက်တဲ့ဘာကောင်းလို့ဘာကောင်းလို့လူဟုတ်ကလား တုံတဲ့အော်လာကိုခင်ဗျာမထင်ရှားသေးဘူးဟင်ဘာကောင်းနေလို့မလားဟင်ဟောလာမင်းတို့မရတော့အော်လာဖိုးကြီးဟင်ဟောတော့တောက်တဲ့အော်နေပြီဗျဟောအော်အော်ဟောမကွေးသေးဘူးဗျဘူးဒါပြည့်လို့တော့မလားဟောအာနေဟုတ်ကလားဗျဟောတောက်တဲ့တောက်တဲ့အော်လာပဲဟာထိတာလေးကဟောလို့ဗျတိတာလေးကဟောလို့ဗျဆိုပြနာထင်တယ်ထိတာလေးနဲ့တိတာပြီးဒါနှစ်ခုပြီးကျင်တာမဟုတ်ဘူးလားအဲ့ဒါအရေးအောင်မှရှိတယ်ခင်ဗျာဟင် ဟင်အဲ့ဒီအရေးအော်မှာရှိတယ်တုံးလို့အဲ့ဒါကိုမြင်နေလေအဲ့ဒီအမြင်နဲ့အပိကိုကြည့်သမှာအရေးကလေးသွားနေရင်အရေးမှသိနေရတယ်ကတ်လိုက်နာမို့လိုက်အရေးကလေးရှိသေးဘူးအရေးမှသိနာလေးရှိသေးတယ်ထင်တယ်အရေးကလေးနောက်ဆိုရင်အရေးမှသိတာတွေနောက်ဆုံးနေတယ်ထင်တယ်ဟင်တောက်တဲ့တောက်တဲ့အောနေပြီဗျအောနေတယ်ခဏဟုတ်ကလားဗျဟင်အောနေတယ်ဒီနေရာအဲ့တော့အယောင်ထိုးလို့အရေးကြလာရင်အရေးကြရင်အကောင်ထင်မှုတို့အရေးကြီးပြီ ဟုတ်ကလားဗျာကြည်ဆုံးမှာအဲ့ဒါခဏတို့ပြေးထားဟုတ်ကလားညနေပြီအဲ့တော့သိရမှာလည်းသူပြောသလိုပဲလေဟိုဟိုပဒုံထင်းရတဲ့ခိုးတဲ့ကိုသိုးပါတယ်သိုးဟုတ်ကလားဟင်ကိုကြီးမိတော့ဘယ်လိုပြောတော့ဟုတ်ရောင်းတော့ကောင်းတော့တော့ကြည့်မိဘူးကိုကြီးလေးမိတော့ဟောဟင်အဲကြည့်ချတော့တော့မကြပါဘူးဒီကထိတာလည်းကျွန်တော်မျိုးဒီကိစ္စကို ဖြစ်ရင်ငါလွဲလို့ဘာမှမသိပါဘူးလို့ထွက်နေတယ်လေသိတာကောကျွန်တော်မျိုးကြီးပြီးတာပြီးလိုက်ပါဒီကိစ္စကိုကိုယ်တိုင်ကိုယ်ကြဘာမှမပါပါဘူးလို့ထွက်နေတယ်ခင်ဗျားတို့ကက်တယ်လို့တော့သူတို့သိခံနေပြီလေအဲ့ခင်ဗျားတို့ကြမ်းကြင်ခိုင်းနေလေလားဟင်ကြမ်းကြင်ခိုင်းနေလေလားမလိုဘူးလားဟင်သူနှစ်ဖက်လုံးတော့ပုံမဲထင်တယ်ဥပဒေဟောကျွန်တော်မျိုးကြီးထိရုံကလေးတို့ဒီကိစ္စဘာမှကိုမသိရပါဘူးလို့ထွက်နေတယ် တစ်ဖက်ကလည်းကိုရင်ကြီးဘက်ကလည်းဟင်ဟင်ကိုရင်လေးဘက်ကလည်းကျွန်တော်မျိုးကြီးဒီကိစ္စသိတာသိတာပါကိုယ်တိုင်ကိုချက်လုံးဝမပါပါဘူးလို့ဖြစ်နေတယ်ခဏဟုတ်လားကဲဘယ်လိုလုပ်ဟင်ဒုံးကြီးသူကြီးမရဲသူတို့နှစ်ဖက်ကလုံးဘယ်လိုလုပ်ဟင်ဘယ်လိုလုပ်တရားသူကြီးလူဘာဝမှာနော်ဟင်တရားသူကြီးလူဘာဝမှာရမယ်ဗျာ ဟင်အမှုမှန်ပေါ်ဖို့လေတရားသူကြီးလူဘာဝတည်းဟုတ်ကလားဟင်အဲ့တော့ဒီဒီနေရာကြတော့တို့ဟွာထင်တယ်ဟဲ့တရားရုံးရောက်သိဘူးထင်တယ်အချုပ်ခန်းမရှိသေးတယ်ခုရောက်ပြီပဲတော့မှာအဖိုးဘူးပဲတော့ရောက်အဖိုးယူပဲရောက်ပြီအချုပ်ခန်းအချုပ်ရတော့မလားချုပ်တော့ပဲချုပ်တော့ပဲဟင်ဟိုတို့ဘာတော့ ဝါပုမရဘူးဝါအမကမရဘူးပေါ့ဘယ်လိုဇမန်ကြီးဘယ်လောက်ရှိသွားပေါ့ယုံကြည်ဒီပါကြီးကိုချုပ်သေးဘူးဟုတ်ကလားဟင်ဇမန်လေးကမဟုတ်ဘူးဇမန်ကြီးဖြစ်သွားဟာဇမန်ကြီးဖြစ်သွားပြီအေးဇမန်ကြီးတပတ်ရပါပြီဟုတ်ကလားဟဲ့အဲ့တော့ရေစခန်းကယမန်ကြီးတပတ်ရလို့မှချုပ်ချက်မရရင်ဘယ်လိုလုပ်ဟင်ဟုတ်ရအောင်ပါဟုတ်ကလားဟုတ်ရမှလက်ဒီပေါ် ဟုတ်ကလားဗျဘယ်နှလုံးလို့အဲ့တော့သူအမှုလိုက်ရာရှိတာဒီညာပါရတယ်ဟုတ်ကလားနှစ်ယောက်ရှိရင်တယောက်ဟောပြတော့မင်းငါတနာလို့ပြောတာနော်ဟိုကောင်ကတော့မင်းထွက်နေပြီတော်နေမင်းပေါ်ဘုံနေလေသူတို့ထင်တယ်ဟင်တော်နေမင်းနာမယ်မင်းထွက်လိုက်လို့ရှိရင်မင်းဒါသက်တည်ဖြစ်နေလေထွက်လိုက်ဟုတ်ကလားအဲ့ဒီဘက်ကဟာကနည်းနည်းခေါင်းမာနေတယ်ထင်တယ်အာမဟုတ်ပါဘူး ဘယ်လိုမှဒီကိစ္စကျွန်တော်မပါပါဘူးကျွန်တော်မသိပါဘူးပြောလို့မထင်နဲ့အေးဗျာတော့ကျမမင်းပေါ်ကြမလို့ငါတံပြားလေးကြည့်အောင်သူအားလေးနဲ့အောင်ဒီလိုလဲဆွလို့လိုက်သေးတယ်ကဲကဲကဲကိုဝင်ဝင်ဝင်ဝင်ဝင်နောက်ပြီးတော့ခေါ်ပြန်အောင်ဒီခုနကမင်းဟိုကမင်းပြောတော့ပါလားဗျဟုတ်ကလားဒီမင်းလိုပြောနေပြီမင်းနာလိမနော်မင်းဒီချာအဲ့လိုမင်းရောက်ကိုခွဲသိရင်ပဲနေတော့အားငယ်တဲ့လူဆိုရင်တော့မျက်နှာပြက်သွားမယ်ထင်တယ်မှန်ပါဗျာအေးကြက်ပါရင်အေး သူကဒီလိုလားဆရာပါလားမထင်နဲ့ဒီလိုကိုဘယ်လိုဟင်ဟုတ်ကလားအဲ့တော့ခုလည်းဒီနှစ်ယောက်ကိုဖို့လို့ခွဲဆရာတော့မှာဟင်သူတို့နှစ်ယောက်ကိုလည်းမျက်စာပြပြီးတော့ပဲဟိုကြည့်ထွက်နေပဲလေတော့ဒီကနေ့တော့မျက်စာပြပြီးညှိထွက်လာတယ်မနေ့ကဟောမျက်စာပြညှိထွက်လာလားဒီလိုသာသိရင်ပြင်လာဟော ကျက်ပြည့်လို့ခင်ဗျားတို့ကလာဘယ်လိုပဲမလုပ်ခင်ဗျားတို့ဟင်ဒီနေရတော့ဟင်အဲ့ဒီတိုင်းပဲဒီထိမှုနဲ့ပြင်းမှုကိုကွဲတောင်အောင်ရှုပါတယ်အဲဒါလည်းသူစာပြီးတော့ဟိုအပြည်တယ်ရင်းကဒါပြောခဲ့တယ်တင်တယ်ထိမှုနဲ့ပြင်းမှုရှိတဲ့ထဲမှာဘယ်ဘက်ကိုရှုရမှာလဲတော့ဟင်ထိတာတိုင်ရှုပြီးလာတော့သူကွဲတာ နှစ်ခုရှိနေတာမဟုတ်အဲ့တော့နမကြီးဆိုရင်မင်းမကွာတဲ့နွားတွေသူ့အတူတော့ကပ်ပါလာလိမ့်မယ်အဲ့တော့ဘယ်ဟာနမကြီးဘယ်ဟာနွားတွေသူ့အတူကွဲပြီးတဘောပေါက်လားဟင်သူပြောတာတောင်းမရေးချေတယ်လေတဲ့ရေပြောလို့ရတာလည်းသူပါလေဗျာအဖိုးယူဟင်တဲ့လုံးလို့လွယ်လာတယ်လေဟင်ဟင်အဲတို့အဖိုးတပည့်ကကျုပ်ကိုသွဆွဲတယ်ဗျာ အယံဖွင့်ပြီးလာတဲ့ကျုပ်ကဟင်အဖိုးဆောင်ဝင်းရဲ့ခမည်းတပည့်ကကျုပ်ကိုစုံဆွဲတယ်ဗျအယံဖွင့်ပြီးလာတဲ့ဟိုမှာဒီလိုဖွင့်မပေးဘူးတဲ့ဟင်ကျုပ်ကိုရံဖွင့်ပေးတယ်ကြီးတဲ့စုံဆွဲနေတယ်ဗျကျုပ်ရမ်းတယ်ဟုတ်ကလားဟင်တင်ချအောင်ပြောတာလေခမည်းအဲ့ဒါကျုပ်ကတကြီးသားကျွတ်တို့တို့ကဒီလောက်ထိပြောမခံဘူးမာစီမာတို့တရားနာတော့ပင်ထဲမှာ အမျိုးသားတွေနဲ့တန်ဃာတွေကနားပါတယ်အဲ့ဒီချိန်မှာတရားတို့အလှည့်ကြတာကတို့ကိုယ်ရဲ့နဲ့လာပြီတွင်ဆိုရင်ချွေရီဆောင်ဆရာတော်ဥပိနာသာမိကတောင်းပြီးဟောရပါတယ်သူကရဟန်းတော်ရဲ့တာဝန်ကမှာလာရီတို့ဒီလာပြီကျော်တည်းရဲ့လာသန်တည်းကနေပြီးခုနှစ်ရက်တိအောင်ဆိုရင်ဆရာတော်ဥပဏိတာကတောင်းပြီးဟောရပါတယ်သူကအမျိုးသားယောဂီကိုတောင်းပြီးဟောရပါတယ်ဟိုတို့ကဟိုအမျိုးသားယောဂီနဲ့တို့ဒီတန်ခါကအတူတူဟိုကွ အာထုတော်တဲ့ဓမ္မယုံသူတို့တရားနာတော်တဲ့ပင်နေသူအဲ့တော့ဆရာတော်ဥပညာပါမိလဲမှာတို့တင်သေးမှာအဖောက်ဦးတစ်ဆောင်ဆောင်မလို့တကားကြီးပေါင်းနေလားခွေနေတယ်သူ့ဒီနဲ့ချက်ထိုးပေါ်လေအဲ့တော့ဝလာတောင်းတောင်းနဲ့ထိုးပြောခွေနေတယ်အဲ့ဆရာတော်ဥပညာနာမလဲတရားဟောနေတယ်သူကလည်းသူတရားပဲစိုက်ပြီးတော့သူပါပြောတာတော့သူပါကိုဆိုလိုတာတော့ငါပါလုပ်နေတာတော့ဟုတ်ကလား သူကဘာကိုလေ့ကျင်တာတော့ဘယ်နေရာလက်ရိုးထိုးပြနေတာတော့ငါပဲပဲကိုအာယုံဆိုင်လုပ်နေတာတော့သူဟိုပေါက်တင်နဲ့လက်မှတ်ကိုတပြန်တည်းကြည့်လို့နားကအတန်ကိုကြားပြီးသူပြောတဲ့သဘောကိုမနှောကနေပြီးတော့နားယူတယ်ကတုနာကြတဲ့တရားတော့သူဘယ်တော့မှမတမ်းမရဘူးညကြမှာကိုယ်လိုက်ကြမှာရေးတာသူဘာပြီးဘာပြောတယ်ဘာဘူးဘာပြီးဘာပြောတယ်သူပြောတာလေအကုန်လုံးညကြမှာလူရင်းကိုကောက်ချစ်ချရေးတယ်ဟုတ်လားလားဟင် အဲ့ဒါလိုပြောနေတာသူတရားသူပြောတာပါဗျာပြောပြီးမှတက်လည်းဆက်ဆွေရလိုက်တယ်ရပြီယောဂီတို့ခိုးဘက်ကလက်သမားတွေတောင်းတန်းထောက်နေတာမကြောက်ဘူးလားတဲ့အဲယောဂီတွေကကြားပါလေဗျာတဲ့သူတို့ကယောဂီတို့ကြောက်အောင်ဖောက်နေတာလားဟုတ်ပါဘူးဗျာယောဂီတို့ကတော့သူတို့ကိုနားထောင်လို့လာတာလားတဲ့မင်းမဟုတ်ပါဘူးဗျာဒါပဲဒါပြီးသူဟောတဲ့စာဟောပါဟင်အကြောင်းရှိတယ်သူပြောတာဟင်တို့ကဒါပဲဆိုလိုက်တယ်ဒီ တရားတော်ကကိစ္စမရှိဘဲနဲ့ဒီသခန်းတစ်လုံးကိုဒီနေရာမပြောဘူးဘာသူဘာပြောတာတော့ဟင်ဟုတ်ကလားသူကတော့ကိစ္စတစ်ခုပေါ့ကွယ်သူကတော့သွားတဲ့နေရာကဥပမာပေးထားတယ်ဘသူဒီသွားတယ်သွားသူရဲ့ပိုင်ရှင်တွေဘသူလဲဘာကြောင့်သွားတယ်လဲသွားဟုတ်သူတို့ရဲ့တတိယဒီတုံးကိုမြင်အောင်ကြည့်ရတယ်လို့ဆိုလိုတယ်အဲ့တော့တို့ဒီမှာကြတော့ဘာတော့ဟင်ဘာပြောတာလဲ ဘာကိုဆိုလိုတာလဲဘာအကြောင်းကိုဆိုလိုတာလဲတို့ဒါကြည့်ရမှာပဲကွဟုတ်ကလားဗျာသူသိနိုင်ပညာဟိုတက်တုံးကတော့အဲ့ဒီပင်မဖျားကပါပြောလို့ငါလေးလုံးနားထောင်နိုင်လေးမှာသိရင်ကြိုင်မှာပေါတော့ပတ်သူဖွင့်ကိုခုတို့ဖွင့်တော့ဟုတ်ကလားခွာရဟူရဝင်ရအောင်ရလားဟင်ဟုတ်ကလားဘူးသိရင်ကြိုင်တဲ့ပုဂ္ဂိုလ်လေးဘာလဲဘယ်လိုလဲဘယ်လောက်လဲဘာကြောင့်လဲ ဒါမှစရင်အဲ့ဒီလေးချက်ကိုနိုင်မှစရင်ကင်မှာလို့မှာခဲ့ဘူးလေဗျာဝါလေးလုံးနိုင်မှသိတယ်တို့ပြီးတော့ဝါသုံးလုံးထင်တယ်ဟိဟုတ်ကလားဟိပြောလိုက်ရင်ကိစ္စတစ်ခုပြောလိုက်ရင်ဒါပါလေဘာကြောင့်လဲဘာလို့ဆိုလို့တယ်အញ្ញံတကားလည်းညာနာနဲ့နာထောင်ပါကြဟင်ရုပ်သေးရဆိုရင်တော့ဟိုကကြီးပေါင်းခွေတာပဲသူကတရားနာတာပဲဟုတ်ကလားဒါလေးမေးစရာလားဟင် ဒါအကြောင်းလို့လို့ဒါပဲပြောမှာပေါ့အကြောင်းရှိတယ်တို့အဲ့ဒါပြောတာပဲလေအဲ့ဒီပြောတာပဲအော်ဟုတ်တာပဲသူပြောတာပဲဆိုရှုွက်တဲ့ကိုယ့်ကိုရှုရင်းမှတာသူကသူသိရတာသူဟောတဲ့တရားကိုဘုသူတပြည့်နားထောင်တော့ရှုွက်တဲ့ယူမသွားနဲ့ဒီကဘုသူနာနဲ့စင်တာမယဉာဏ်နဲ့ရသွားတာဟိုကြိုက်ရင်ဘာဝနာမယဉာဏ်စာတင်းနေတော့ပေါ်တာကိုတော့ဘုသူကူမချနိုင်မရဘူးဟုတ်ကလားဟင်ဘာတရားဟောဟောတဲ့တရားကဘုသူတလာနားထောင်တာ ဒါပရိယတိမဟုတ်ဘူးလားသင်နာယူလာဆိုတာသင်လေးကျင်နေတာလေအဲပฏิပါတိတော်ယောဂီတို့ဝင်ဟထွက်ဟတယ်လေတပိဝေးတာဆိုတာအဲ့ဒီတွေကထိုးထွင်းသေးတာဒါပရိယတိပဲဘုဒ္ဓတယူတာဒါသုတ္တမယညာမဟုတ်ဘူးလားဒီသုတ္တမယညာကိုဘာဝနာမယညာနဲ့ယူသွားမယ်အဲ့ကြမှာတော့ဘာမှတွေးနေတော့ဟုတ်ကလားအခုနာကြတော့ကိုတွေးတယ်ဟုတ်ကလားဟိဒီအဲ့တော့ဟိုဆရာတော်ဘုရားများတော့သူ့ကိုအဲ့လောက်ကလေးပဲပြောလိုက်ပါတယ်ကွဟုတ်ကလား ဒီမှာတော့တရားခံတွေကခွဲစစ်ပါပြောင်းကိုပြောခဲ့တယ်ထင်တယ်ကွယ်လွန်လုံးမိထင်ဟင်ဟင်တို့လွန်လုံးကိုမရတာနဲ့တူတယ်ဟုတ်ကလားဟင်ဟင်ကိုရကြီးလွန်ရောအလွန်ပြောလို့မရတာနဲ့တူတယ်ဟင်လွန်မလားဖို့တို့ကတော့တို့ပြောတာကိုလွန်လွန်းသွားတယ်ထင်တာပဲအဖိုးတို့သိရမယ်အပိတ်သိပြောနေတော့ဖိုးတို့ပိတ်သွားတာပေါ့ဟုတ်ပါဘူးဘာဖြစ်လို့လဲဘုရား ဟုတ်ကလားအင်းအတေပြောလို့ကိုလွဲသွားတာမဟုတ်ဘူးလားဗျဟင်ဟင်ဟုတ်ကလားအဲ့တော့တို့ဒီနေရာမှာကိုခုံရင်းသိမဟုတ်သေးဘူးနော်ဟင်ဒါဟိုအချုပ်ခိုးသိလည်းရောခင်ဗျားတို့ဘုဒ္ဓတာရှိပါလိမ့်မယ်ဗျာဟင်အဲ့တော့ဒီတရားခံကိုတရားရုံးတော့တရားခွေတင်မှုရာတော့ကိုဖြုံးရရဖို့ရာတော့ကိုအဲ့လိုလုပ်ရတာတင်လေဟင်နှစ်ယောက်ကိုတရားသိလို့မရတော့တခါခွဲပြီးတော့ကိုနှစ်ယောက်ကိုတိုက်ရတာတင်လေဟိပွဲရ ဟင်အဲ့လိုကောင်ကလုံးမဖြောင်းကျက်သွားအားနေတဲ့ဘက်ကရောက်မှာဗျဒါနှစ်ယောက်လုံးပြိုင်တော့ဘူးဗျာဟုတ်လားအင်းတို့ဘာတို့တမလိရှိတဲ့ဟိုယာတော်သွားတာသွားစစ်တော့ဘယ်လိုစစ်စစ်တာအစ်တာအောက်တာသိတယ်ဗျာခက်ပြီးပြီပဲဘယ်တော့ပြောပြောဟင်နောက်လိုက်ကတော့နည်းနည်းလေးသိတာနဲ့မျက်နှာပြတ်သွားမှာဗျာဟုတ်ကလားအဲ့တော့နောက်လိုက်ညာညာသိနိုင်လေးပို့ရလေးပဲဟင်ခင်ဗျားတို့ခေါင်းဆောင်နဲ့နောက်လိုက်ညာညာသိဟုတ်ဗျာဘယ်ကောင်နောက်လိုက်တုံးပဲဘယ်ကောင်ရှိသွားတော့အဲ့ဒါသာကြည့် ဟုတ်ပြီဒီဘယ်ကောင်ကောင်းမှလည်းဘယ်ကောင်ကောင်းကြော်လဲကြည့်အဲ့မှာဖြစ်မှုနဲ့သိမှုအရေးအောက်မှာရှိတယ်အယောင်ထိုးလို့အရေးကြတာအရေးကြရင်အကောင်းဆင်းမသိခဏတော့ဟုတ်ကလားဗျအဲ့တော့ဒီနေရာလေးမှာမနေ့ကတော့သူ့ဖန်နေတယ်ဟဲ့သံဃာရကြီးတာရှုမှတ်ကြည့်တာလည်းဥပမာပေးခဲ့တယ်ထင်တယ်ဟုတ်ကလားအဲ့ဒီနေရာမှာတို့ဝိတက်စွာကတို့ဒီပါတော့ အာယုအများကြီးတွေက တခုတည်းသောအာယုတွေထင်ရှားလောက်အောင်တုတ်တင်ပေးရထင်တယ်ဝိသာရကအဲ့ဒါလေးကိုပြောက်ပြက်မသွားအောင်ထပ်ပြီးတော့ပုတ်တိုက်ပေးနေတာထင်တယ်ဒါလေးနှစ်ခုထင်တယ်အဲ့တော့ဒီဟာလေးနှစ်ခုအားကောင်းသွားလို့ရှိရင်ကိုယ့်လူကိုနှစ်လူအားရသဘောကျတဲ့ပီတိရောပေါ်မလာဘူးလားဒီလိုဆိုရင်ကိုယ့်ဟာလေးကိုသိချမ်းသာလက်ချမ်းသာနဲ့လွတ်နေတဲ့ဆင်းရဲမရောက်နိုင်ဘူးလားဒီလိုဆိုဒါလေးတစ်ခုကိုအမှတ်မှအမှတ်တို့ဆိုတာလေးကိုဧကခရာတော့မဖြစ်နိုင်ဘူးလားအဲ့ဒီနေရာမင်းကရောက်ခဲ့တယ် တို့ဒီကနေ့အဲ့ဒီခါလေးကြားတဲ့ကို အာတာပိတံပာနောတတိမှာသုံးချက်ထပ်ဝင်မယ်မှန်ပါဗျာဟင်အဲ့ဒါလက်သမားကခေါင်းဆောင်ကြီးပေါ့ဗျာအဲ့ဒါကတို့တိုင်နဲ့ရမအဆောင်ဦးကြီးကိုတိုင်ထောင်းပြီးတော့တို့ရမကရိုက်ရမှာထင်တယ်ကွအဲ့တော့ဒီတိုင်လေးကိုသူ့ကြီးပေါ်ချောစရာကြီးတာချောတကယ်လည်းဖြစ်စရာဖြစ်ရာဖြစ်ထွင်းတရားကြီးတာထွင်းဟုတ်ကလားပြီးတော့ခဲမရလေးတွေပေးတရားကြီးတာပေး အဲ့လိုထင်တယ်ဟိထောင်ပြီးပြီးတိုင်လေအဲ့ဒီနေရာရက်မလိုက်နဲ့ဟုတ်ကလားအဲ့ဒါလက်သမားဆရာကြီးကစင်မောကတက်ဟုတ်ကလားဟိတခါတော့လက်သမားလေးနှစ်ယောက်ကိုအတွင်းတစ်ယောက်အပြင်တစ်ယောက်တို့ပါတော့အဲ့ဒီဟိုတို့ရိုက်ရမယ့်နေရာထင်တယ်တိုင်နဲ့ရမနဲ့ရိုက်မဲ့ထွင်းထားတဲ့နေရာမရှိဘူးလားအဲ့ဒီဝတ်ကျင်းလေးတွေကိုဟောအတွင်းတစ်ယောက်ပြင်တစ်ယောက်ကတပည့်တစ်ယောက်ကကာရင်ထားဟုတ်လေဟင်ဘာဖြစ်လို့ လက်သမားဖရာကြီးတိုင်နဲ့ယမကိုတွဲအောင်လိုက်တော့မလို့လက်သမားဖရာကြီးတိုင်နဲ့ယမကိုတွဲအောင်လိုက်တော့မလို့တပည့်လျောက်ကင်ထားတယ်ဟုတ်ကလားဟဲ့ဟင်ကင်ထားလိုက်တော့သူ့နေရာသူနဲ့သူတို့ထွေးထားတဲ့နေရာလေးကိုယမကကြာမနေဘူးလားသူ့ခဲမနာနေရာလေးလည်းဖြစ်မနေဘူးလားအေးအဲ့ဒါလက်သမားဖရာကြီးကအဲ့ဒါကိုကြည့်ပြီးတော့ငါတပည့်တွေတော်တယ်ဆိုတော့ဟင် အေးသူတကယ်ဒီပေါ်အားမရဘူးလားအေးသူတကယ်ဒီဒီကကြည့်တော့မချမ်းသာဘူးလားအဲ့ဒါလည်းတရားတရားကြီးအေးသူတကယ်ဒီလုံနာကြည့်ပြီးတော့ဒီနေရာလေးပေါ်ကိုသူ့အလုပ်ပေါ်ကိုစိတ်ဝင်စားမလာဘူးလားမနေရဒီနေရာရောက်တယ်ဒီကနေ့အဲ့ဒီနေရာကိုလည်းသမားတရားကြီးကသူ့မှန်အားမှတ်နေရာလေးကိုတန်လေးတည်ပေးလိုက်တယ်ဟင်အဲတိုင်ကြီးနဲ့ တိုင်ဟာလည်းတို့ဟွာလောက်ဆိုရင်တော့10ပတ်လေလောက်ရှိမလား10ပတ်လေလောက်ရှိမလားကျောင်းဆောက်ကြီးဦးကြီးရင်ပေါ့လေဒီရင်လည်း၄ပတ်လေနဲ့ဆောက်ကြပေါ့ထုတ်ပြဒီအလားသာဆိုရင်တော့၅ပတ်လေပေါ့လေဒါတော့ခမည်းတော်ဆောက်နိုင်တဲ့ဆောက်ဦးပေါ့ဟုတ်ကလားဒီအဲ့ဒါလိုက်ရင်တော့တန်ဃာရောဟင်10ပတ်လေ10ပတ်လေဆိုရင်တော့၅မှတ်တန်နဲ့ချမှာတယ်ဘုရား10ပတ်လေချတာတော့ တောင်တလုံးတစ်ချမှာမဟုတ်ဘူးနော်ဟုတ်ပါမလားဒီအဲရှစ်ပတ်လေရှစ်ပတ်လေဆိုတော့ဟိုကလည်းရှစ်နှစ်လောက်နဲ့ရမထားမှတင်လေဗျရှစ်ပတ်လေကိုခင်ဗျလေးတစ်ခွနဲ့ထားမှာလားဟုတ်ပါလားမထားမှာတော့ရှစ်နှစ်ဟုတ်ပါလားရှစ်သုံးရှစ်နှစ်တကောင်းနဲ့ထားမှာအဲ့တော့ဟိုနှလုံးမရမကယူမှာနော်ဟိုတိုင်လည်းဘယ်လောက်ဝင်ရမှာတော့ ဟုတ်ကဲ့နာမမနဲ့ရပါမလားသူကြရုပ်လားဟုတ်ကလားမူရင်းမလားလုတ်ပါပြကလုတ်ပါပြတိုင်းဘယ်လောက်တော့ဘယ်လောက်တော့ဘယ်လောက်တော့ဘုသူဘယ်လောက်တော့မလို့ခင်ဗျအဲ့ဆက်လက်မဟင်အဲဟောခင်ဗျလိုင်းနာထလိုက်လားလိုင်းနာထလိုက်လားဟင်အဲဆက်လက်မဘုသူလေးချရမှာပေါ့ခင်ဗျပြောတဲ့ပုံဟင်အဲ့လိုလေးချမှာရမှာတင်တယ်တို့ဒီနေရာတော့တန်တယ်ဥပမာပြပါ ဟုတ်ကလားအဲ့ဒါနဲ့တမကြီးကပိတ်ချလိုက်ကြသူတကယ်လေးလောက်တာကြည့်ပြီးတော့သဘောကျနေပြီဟင်ကင်ထားပုံလေးတွေလေငိတ်နေပြီဟုတ်ကလားဟင်အသေးရောအသေးရောလေနှစ်ယောက်လုံးကင်ပြီးထားတာငိတ်နေပြီအဲ့ဒါလေးကြီးခေါင်းတငိမ့်ငိမ့်နဲ့လက်သမားခေါင်းပေါင်းကရိုက်တော်မှဒီကနေ့ဟုတ်ရောဟင်ဒီတိုင်နေရမှဒီကနေ့ကပ်နေအောင်ဟုတ်ကလား။တန်ကိုထဲတဲ့ကိုထွန်းပေါက်ပြီးတော့ထဲတဲ့ကအသားကိုထိအောင်လိုက်မှဒီကနေ့ဟုတ်ကလားဟိ အဲ့တော့တန်လေးကိုမှတ်ထူတဲ့နေရာလေးကိုတန်လေးကိုသွားပြီးလက်ကလေးနဲ့ကပ်ပြီးတော့မထိလိုက်ဘူးလားထိလိုက်ကြဗျာဟုတ်လားဗျာဒါပြီးတူချက်မပေးဘူးလားမပေးမယ်ဗျာဟုတ်ကလားအဲ့ဒီတူချက်ကရိုက်ခါကကိုတဆွဲချမှာလားလက်ထနဲ့ချမှာလားလက်ထနဲ့ချပါဗျာရိုက်ခါကလေသူဆွဲချလိုက်ပါလားဗျာဘာဖြစ်လဲဟင်ဟုတ်ကလားတိုင်းဘယ်လိုလုပ်အောင် မဆာလိမ့်နဲ့ဗျဒီဟောတလက်မလောက်ကိုခုနကရှင်းနေတဲ့မှာတလက်မလောက်ဝင်သွားပြီမဲ့တော့ချောဟုတ်ပြီချာချာဘလောက်ပဲလို့ရှိသေးမှတင်တာတို့အဲလက်ကလေးလက်ကထားဟောတယ်တို့အဲလိုလေးရိုက်လိုက်ရင်ခုနပြတယ်သူအရှိနေရာတိထိမသွားဘူးလားထိသွားရင်ကတ်သွားရင်အဲ့ဒီတိုင်နဲ့အဲ့ဒီရမပြီးပြီကြခင်ဗျားတို့အပေါ်မှာဆင့်တင်ပြီးလူနေုံမရှိဘူး ဟုတ်ခလားဒီညာလည်းသူအာတာပီဆိုတဲ့အကြောင်းညဆိုင်အားဒီကနောက်ကလက်ဒီကြိုက်ထားတဲ့လက်ပဲဗျဟင်တတိဆိုင်အားဒီကဘယ်လောက်တော့ဆလမလားဘယ်လောက်တော့မမလားဟင်တတိကလေအခဏတို့ကို6လမလောက်တုတ်ပလားကျေးပလားဘာလို့ရောက်မှာလဲဟိုဟိုကဘယ်လောက်တော့အဲရှစ်ရှစ်ပါတဲ့တိုင်းနဲ့ဟင် ပြီးတော့လဲဟွာလားဟင်တရသားလားပြူရူလားတိုင်ကတရသားလားလို့တရသားမဟုတ်ဘူးလားဘာကြီးလားကိုကပြူရူတန်ငါပဲလို့တို့ဗမာပြည်လားနိုင်ငံသားပြည်ဟာဟုတ်ကလားခင်ဗျားတို့တန်ငါပဲလို့ဟုတ်ကလားဟင်ဒီလိုလည်းပြောရင်တန်ငါပဲကြီးကြီးကြီးလားသေးသေးလားအဲဟုတ်ပြီဟင်ဘယ်လိုလုပ်ဒီလို ဟင်ပုဂ္ဂလာဟဲ့အဲဟိုကခံထားတာကပြေတို့ဗျကိလေသာကမာကျောတယ်အတော်ရလည်းထွေးဖောက်နိုင်မှုဟုတ်ကလားအဲ့တော့ဒီနေရာဥပမာပေးလို့တော့တတိခုနကရှိတာလေတန်လေးထင်တယ်လေနောက်ကလက်သမားကတူကဝရိယတောင်းရဆိုင်အားထင်တယ်လေဒီတန်ပေါ်တာဘလောက်ကိုသူရိုက်ပြီးရမှာဒီမို့သူရိုက်တာဘလောက်တန်သွားပြီးရမှာတန်ပေါ်နိုင်ဘလောက်သူရိုက်ပြီးရမှာ အဲ့တော့ဒီဟာလေးကိုသိထုံးမတော့အတိကအားလေးဆိုတာကအမေးရှိနေရမှာထင်တယ်ဟဲ့လက်ကလေးနဲ့ခုနတန်ချောင်းလေးကင်ထားသလိုဟုတ်ကလားအတိကအားအတိကအားပြိမ့်လေးတာမသာတော့ကောင်းကောင်းကိုကိုကြလာပြရမှာထင်တယ်ဟင်ဟင်အဲ့တော့လက်သမားမှာရှိနေတဲ့မျက်လုံးကခုနကလက်ကလေးနဲ့ကပြီးတော့ငါတန်းပြီးတလမဝင်သွားပြီးတလမကွဲဝင်သွားပြီးနှလမဝင်သွားပြီးဟောယမတော့ဖောက်သွားပြီး ဟောသုံးလက်မဝင်သွားပြီတိုင်လဲကိုတစ်လက်မရောက်သွားပြီဟောလေးလက်မနှစ်လက်မရောက်သွားပြီဟောငါးလက်မသုံးလက်မရောက်သွားပြီဆိုတော့နောက်ကအပြီးကနောက်ကထက်ချက်မကွာလိုက်နိုင်ဘူးလားအေးအဲ့ဒီတိုင်းပေါ့ဒီမှာလဲအာတာပိတံတာနောပတိမသုံးချက်ဟုတ်ကဲ့ဟင်အဲ့တော့မနေ့ကတော့လို့ရှုွက်ကလေးကိုတဲ့နေပြီရှုွက်နဲ့မသိလေဘုရားကဝိတ္တကလည်းခုနပြောလို့အာယုန်တစ်ခုတည်းတင်ပြလိုက်ပြီးဝိသရာကလည်းတခါတည်းအဲ့ဒါလေးကိုတခါတည်းအာယုန်ကြွာမပြောအောင်ကိုတခါတည်းကပ်ပေးပြီး တပည့်နှစ်ယောက်ထင်ဟိဒီကနေ့အာတာပိတံပရာနောတတိမှာတတိကအဲ့ဒီနေရာသူးသူးဆိုင်ဆိုင်ကလေးထင်တယ်တို့တော့ငါမတန်တော့ခမည်းတော်ဆယ်ပေါက်ကူနဲ့မရိုက်နဲ့နော်ပြီးတော့ဖယောင်းဓာတ်ထဲ့မဲ့မှန်ပေါင်ကိုခမည်းတော်သုံးနဲ့မခွဲနဲ့တန်နဲ့လည်းမရိုက်နဲ့အိုးဟုတ်ကလားဗျဖယောင်းကရိုက်မဲ့ဟိုတမ်ဟိုဒီဘာတော်ကိုပါဘာတန်လေးလိုက်ပါတော့ဒီဖို့ ဟုတ်ပါဘူးဒါရင်နေကမှုပြီးတင်ကြတော့ဘောထိုးအပ်မှန်လေးရိုက်မှာပေါ့ဘာလို့ရိုက်ပါတော့အငါမနဲ့ချဟုတ်ဗျာနေ့တက်လည်းမဟုတ်တို့ပါတော့ကြားကိုလိုက်မယ်ဆိုရင်ဟောကိုကလားဂျန်ဟောတဲ့ကိုဒီတန်းလေးကြီးကိုတန်းလေးကြီးအဲ့တော့ကိုဒီမှန်ပေါင်းကိုဟိုအအလကလေးနဲ့ရိုက်မှာမဟုတ်လားနှစ်ပေါင်းဒီနဲ့ချမယ်ဘယ်လိုဟန်လို့ဘယ်လိုနဲ့ချမလဲ ဟုတ်ကလားအဲသူ့တန်နဲ့သူ့တူတွေကြည့်ကြအောင်ကိုယ်ကိုယ်လိုက်မမှန်ပေါင်းလေးကြည့်ကြအောင်ငါဟာကမှန်ပေါင်းလားဟုတ်ကလားဒီနှစ်နာမူလားနှစ်ကြလက်မာလားသုံးနှစ်လားလေးသုံးလားရှစ်နှစ်လားကိုဟာဘူးလက်တန်ကြည့်ကိုယ်တန်နဲ့ကိုကြည့်ရိုက်ဟုတ်ဗျာတော်နေငေါမတန်ခြေပေါင်းသူလေးချလို့ဟင်ကိုကိုတော့ခိုင်းလို့လို့လည်းဒီလည်းမချတော့ဘူး ဟုတ်ကဲ့ဗျာဟင်ဒီတော်မလားလားဘူးတော်မလားဘူးဟင်ဟုတ်ကလားအမေအဲ့ဒါဒီလိုလားဒီလိုလားဟောမဟုတ်လို့လားဗျာခင်ဗျာမဟုတ်ပါဘူးခင်ဗျာသူ့ကိုလက်မထူမီလို့ဟောမတူပါဘူးခင်ဗျာအဲ့ဒါတော့ဟင်ဟင် ဘုရားမြူလာတော့ပြည်လာတော့တူပါလေပုတ်ကလားအေးအဲ့တော့ဒါလေးနဲ့ဥပမာပေါ့လေကြားတဲ့ချိန်လေးပေါ့သူဘုရားလက်ထက်ကပဏိတပါမလီဆိုတာရှိအဲ့ဒါကရှင်မာပါတိပုဒ္ဒါရဲ့တပည့်ချင်းခုနှစ်နှစ်ပါးလေးရှိသေးတယ်တော့လောကပါရပါရမီကိုပေါ့အဲ့ဒါဘာဝနာပေါ်ဝင်လို့ဆိုတော့လူလူပြောလိုက်ရင်တော့အဲ့ဒါအဲ့ဒီဘာဝနာပေါ်ဝင်ဝေပြီးပထမနေ့ပါပဲအဲ့ဒီသူမိဘရွာကိုထုံးလံသွား အဲရှင်မသာရိပုတ္တကိုတော်ကြီးကရှိတာဗျသူကနောက်ကဗျလိုက်အဲ့တော့လေသမားတယောက်ကဒီဘက်မှာဒီရီယာရှိလေလားခုဘက်မှာရေမရှိဘူးဗျအခုကိလို့တို့ရေတို့သိရှိတာမဟုတ်ဘူးဗျအဲ့တော့ဝေရေချိတဲ့ဘက်ကကိုရေမရှိတဲ့ဘက်ကိုလိုချင်တော့ပေါ့ပြန်လက်တူပြီးတော့ဖွာပြီးတော့မြောင်းရပေးနေတယ်ဟုတ်ကလားအဲ့ဒါကြည့်ပြီးတော့ပန်လာတာမလဲသူကအဲ့ဒါဘာလို့ထားလို့အဲ့ဒါမရှိတဲ့ဘက်က မရှိတဲ့ဘက်ကိုရှိတဲ့ဘက်ကရေကိုပေါက်ပြားနဲ့တူးပြီးတော့ကိုရေတွယ်ပေးနေတာကွအရှင်ဘုရားတက်မဲ့ရေကိုဒီလိုတွယ်ပေးလို့ရပါလားမေးတယ်ကဲဘယ်ညာမျိုးမတူပြုတ်ပြင်ပေးရတာပဲပိုင်းတတ်တာမလားအဲ့ဒီမှာတရားချက်ပါတယ်ဟုတ်တက်မဲ့ဖြစ်တဲ့ပစ္စည်းတောင်မရှိတဲ့ဘက်ကရှိတဲ့ဘက်ကိုပေါက်ပြားနဲ့ရေတွယ်ပေးလို့ရသေးရင်ငါတက်ရှိတဲ့ဟုတ်ကလားအာယုငါးပတ်ပဲရောက်နေတဲ့စိတ်ကိုလည်းပဲ အာယုငါးပါးဟိုတို့မရောက်တဲ့တဲ့နိဗ္ဗာန်ဘက်ကိုဒီတတိပေါက်ပြားနဲ့ပေါ့လေတတိစူးဆိုင်အားနဲ့စိုက်ပြီးတော့ငါညောင်းညာပြီးမယ်တဲ့သူဆုံးစားချက်တန်ရှိတော့ကြည့်ကြတော့ဒူတော်ရီရတူပါလိမပြောင်းဟိုတို့ဒူးလေးလေဟိုဝါမန်းနဲ့ပြရတာတဲ့အဲ့တော့ဝါမန်းနဲ့ပြတော့အဲ့ဒီဝါမန်းလေးကဝါကိုလုံထားတော့လူတွေမဖြောက်ဘူးပေါ့ကွအဲ့ဒါလေးကို လေးသမားတယောက်ကသူ့ဘေးမှာမီးပုံကြီးပုံပုံပြီးတော့အဲ့ဒီညကိုအပူပေးပေးပြီးတခါတည်းကိုကောက်တဲ့နေရာလေးကိုအပူပေးဖြောင်းလိုက်ဟုတ်ကလားမျက်စီလေးကိုတစ်ဖက်မှိတ်ကြည့်လိုက်ဟိုဘက်ညာတယ်ဒီဟိုဘက်အပူပေးလိုက်ဖြောင်းလိုက်နဲ့ဒီညကိုအပူပေးပြီးဖြောင်းတာကိုလက်ပြီးတယ်အဲ့တော့ရှင်ပြအဲ့ဒါဘာလို့ထားတော့သူကမျက်စီစူဇန်နာစူဇန်ဆိုတော့သူ့ပတ်ကလည်းစူဇန်နာပေါ့ကွစူဇန်တော့ပညာရတာပေါ့ကွ အဲ့တော့ဒီမှာတာရိပုတ္တကိုတော့ကြီးရဖြေတယ်အဲ့ဒါကောင်းနေတဲ့ဟွာကိုအပူပေးပြီးခြောက်လာပွဲကိုအရှင်ဘုရားတက်မဲ့ဖြစ်တဲ့ဖြောက်ဟိုမြားကိုဒီလိုပူပေးပြီးခြောက်ရပါတဲ့မိတယ်ဟဲ့ဘယ်ရာမျိုးမถูกပြုတ်ဖြစ်ပြီးရပြီတဲ့ဟုတ်ကလားအဲ့တော့ပန္တပါမီရတခါတရားထက်ပေါ်ကြတယ်ဟိုကောက်တဲ့တက်မဲ့မြားတော်မဲ့အပူပေးပြီးခြောက်ရပြီးတာငါ တက်ရှိတဲ့ဟုတ်ကလားအဲ့တော့ငါမှာရှိနေတဲ့ဖိတ်ကောက်ကြီးကိုလည်းမေးပန်ပြီးတော့ဓာတ်ကိုတစ်ဖြောင်းရင်းရအောင်အာတာပီတောင်းရအပူအပိငါဖြောင်းလေတဲ့ဟုတ်ကလားဗျတန်းရှိသွားရောရှိသွားတော့သူ့ဒီဘက်တော်ပါခေါ်တဲ့တင်ကွယ်ကိုလှဲဝင်ရွေးတွေကိုဒါနဲ့ဖြင်းတာကိုရွေရလို့ခေါ်တာရွေတယ်ပုံစံကြလေသူ့ကြတော့လွဲခုတ်လို့ရသလားမရပါဘူးဟုတ်ကလားဗျ ကပ်ပြီးတော့ဓာတ်ထက်တက်ကလေးနဲ့ကပ်ဖြင်းရတာထင်တယ်ကိုလူကြီးရဲ့ပုံစံကြလေလေတို့ဘာလို့လဲပင်းနေတတ်တဲ့နေရာကိုအာလုံးဘွေကြလို့ပြောင်းထင်တယ်ကျင်းသွားလို့ရမလားကျင်းသွားလို့ရမလားမရဘူးနေရာတကြဖြစ်အောင်ဟင်ပြောတို့ဘာတော့ကဟိုဘာခေါ်တော့ဟိုလဲအပေါ်ဟာတောက်ထားဖို့လေဝါလေးတစ်ခုလားဟင်အေးအေးအဲ့ဒါထားဖို့ရနေရာပဲကြာနာနာလို့ရတာမဟုတ်လား သူ့ဒီကအပေါက်ကလေးနဲ့အတိုက်ရှိအောင်လေထိုးတာလေးတွေနဲ့နင်းအဲ့လိုလုပ်ရတာအဲ့ဒါလေးကိုကတ်ထင်းနေတာကြွားတွေ့တယ်အဲ့တော့မေးတာပဲရှင်ဖျားအဲ့ဒါဘလို့ထောက်ပေးအဲ့ဒါကခုနပြောတဲ့ကောက်နေတဲ့ဟာကိုပုံစံကြဖြစ်အောင်ဒါလေးနဲ့ကပ်ပြီးတော့ယူနေတာကွမေးအဲ့တော့အရှင်ဘုရားတက်မဲ့အဲ့လိုကောက်နေတာလေးကိုပုံစံကြဖြစ်အောင်ဒီလိုယူပြီးလို့ရပါလားမေးတယ်ဟဲ့ဘယ်အရာမျိုးမဆိုပြုတ်ပြင်ပြီးရတယ်တဲ့ အေးတော့ဘာနဲ့ပါမလဲတရားပို့ထက်လာတော့တမဲ့တောင်မဲအဲ့လိုပြင်ပေးလို့ရသေးရင်နဲ့ငါပဲရှိတဲ့ဟုတ်ကလားဒီငါရဲ့ပုံစံမကျစိတ်ကိုလည်းပဲပုံစံကျစိတ်ဖြစ်အောင်အပီလေးနဲ့တပ်ပြီးတော့ငါပြုပြင်ပေးမယ်တဲ့ဟုတ်ကလားအဲ့လိုထုံးကြပြီးဘုကံတော့ထက်မသွားဘူးတပိတော့တရားရပြမယ်တဲ့အဲဒီမှာတာရိပုဒ္ဒါကြီးကိုတော်ကြီးတော့ခါကြရနေပြေးလိုက်တာပေါ့ကွယ်ရှင်းရှင်းကတော့တန်ခေါက်လို့ခေါ်တယ်ပေါ့ပြေးလိုက်တယ်သူတို့ ဟိုတရားတစ်ပက်ကျောင်းပေါက်စာလေးကိုတူတူနေတာကိုအပြန်သွားရောအပြန်သွားပြီးကျောင်းလည်းရောက်တကားဖွင့်အဲဒီမှာတပိတ်ကူဘေးမှာချပြီးတော့ဒီတရားမရရင်ငါမထတော့ဘူးဆိုပြီးခုနအသုံးချက်နဲ့ထင်တယ်အာတာပိတမသာနောပฏิမာပဲမဟုတ်လားအဲ့ဒါနဲ့အာထုတ်ပြီလားအဲ့တော့ပြင်းပြင်းထန်ထန်ဓမ္မရမထဘူးဆိုတော့ရေတက်ဝရိယထင်တယ်ဟုတ်ပါဗျာဒါတရာအာကောင်းလို့ ဝရိယအားကောင်းတာမဟုတ်လားအဲတော့တရားမင်းကြီးမနေတာဘူးဟိုကနေမထိတိုင်းမထိဖြစ်နေတယ်ဒါဖြစ်ပါမလဲကြည့်တော့ပိုင်းတာတာမလဲဒီနေ့အဟုတ်လုံးနဲ့နေပဲဟင်ဒီအဟုတ်လုံးနဲ့နေပဲအဲ့တော့ငါတာဝနာသမ်းလားငါကူညီဖို့လိုအပ်တယ်ဆိုတော့အဲ့ဒီမှာနာမည်ကြီးလာခေါ်ခေါ်ပြီးတော့အရာဆောင်နာမည်ကြီးတွေလေအဲ့အဲ့ဒီကြောင်းလေးကိုသိရွက်မကြွရအောင် ကြောက်ကြောက်ကြက်ကြက်မကြအောင်အရှိဘက်နက်ကအရှိဘက်ကပေါ့တောင်ဘက်နောက်ဘက်လေးဘက်ပေါက်ခိုင်းတာပေါ့လေပေါက်ခိုင်းနေဗျဟင်ပြီးရွှေကြီး၆၆ဆိုရင်ဟိုမှာအာယုပြတ်သွားမှာဆိုလို့လေတဖြောင်တော့တိတ်ကလေးဖြစ်နေအောင်မဟုတ်လားဟင်တခါတကြားမင်းကြီးကလေးနာတော့လည်းခေါ်လေဟိုဒီညာညာကြီးမတိုက်နဲ့ကွာနေနေဟုတ်ကလားအဲ့လိုလေနာတာတဲ့သူ့လေကိုထိမ့်ပြီးလှော်ရတဲ့ဟုတ်ရလေနာတာလည်းဒီကနေ့ဝင်းရွှေပိုင်းကိုတော့ဒီဖုန်းတော့မှာဟုတ် အဲ့တော့နေကိုဆွဲထားအောင်ကွာအဲ့တော့နေကြီးကမိုးကိုမတည့်နိုင်ဘူးတော့ဆွဲထားတာကွာလေဟုတ်ကလားဗျာတွေ့လို့လို့ပြောအဲ့ဒါဒီအကုန်လုံးစီမံပြီးတော့သူကကောနေရတာတော့မဟုတ်ဘူးရှင်မပါရိပုတ္တကိုရောကြီးကဒီပန္ဒတာမေဒီကိစ္စမပြီးခင်ဝင်လာလို့တကားကိုဖွင့်လိုက်တော့ကျွေးကလေးကြီးပါဟိုမှာအတန်ချက်ခိနေလို့ပြတ်သွားမှာဘူးဖြောင်းနေတဲ့တိကလေးကောက်သွားမှာဘူးဟုတ်ကလားအဲ့တော့တကားပေါင်ကြီးကိုကာယာကြီးမအထားရတယ်ဗျာတရားကြီးရတယ်ဟင် ဟိုညှို့တော့လည်းကျွတ်ကျင်တော့မပြောင်းလို့လေလားအဲ့တော့ဘုရားကသမဏညာနဲ့ကြည်နေတော့အင်းဗန္ဒပါမလေးအဟုတ်လုပ်နေတာပဲဆိုပြီးတော့ဘုရားလည်းမနေတာဘူးဗျာအဲ့ဒီရှင်မသာရိပုတ္တရာကြီးရုပ်တရက်ဝင်มาဆိုလို့ကြောင်းရှိရနေဈေးကိုကြောင်းပြီးတောက်နေရပါဟင်အဲ့တော့ဗန္ဒပါမလေးကလှုပ်လိုက်တာဟင်တခါတော့ဝင်တယ်ဟုတ်ကလားဟိအဲ့အဲ့တော့ဝင်တယ်လို့မှတ်လိုက်တယ်ထင်တယ်ဟိ အဲခါကျဒီအမှတ်ကလေးနဲ့ဝိညာဉ်လေးနဲ့တခါလဲဖိုက်ကြတော့အောင်အသေးပြီးပြီးအောင်အပေါ်လံပြီးတယ်လို့ကူလေအဲနောက်ကတောင်းရဖိုက်အားတွန်းအားတဲ့သူ့တန်ရတန်ရလေးနဲ့ပြီးပြီးပြီးပြီးတွန်းသွားတာတင်နေပြီးတာတွေကလည်းဟိုမှာအသေးပြီးလေးကိုဒီပတိကထုတ်ဖော်ပြီးတော့လိုက်ပြီးနေမှာမဟုတ်လားအဲဒါနဲ့မှားလိုက်တာသူကြီးဆန်းကြီးမှားအကောင်းထုတ်ကြလားအဲတမာရီအဖြစ်ဖြစ်တဲ့တို့ပြရဝိသဒနာညာအဖြစ်ဖြစ်တဲ့ဒီတော့ထက်မင်းလည်းမလောက်နိုင်ဘူး အဲဒီမှာကရှင်မာတာရိပုတ္တရာရဲ့ကြွားလာရောဖះလည်းမနေတာဘူးဖြီးပြီးတော့မရတာတာရိပုတ္တရာဘယ်ကပြန်လာတော့တကယ်ကျော်ဆွဲရပြီသူကပြီးအောင်လေဖះလည်းနေတာဘူးဗျအဲ့တော့သုံးငံကပြန်လာပါတယ်ဖះသုံးငံကဘာရခဲ့တို့အာဟာရရခဲ့ပါတယ်ဖះအာဟာရကဘာဆောင်လို့ဝေဒနာကိုဆောင်ပါတယ်ဖះနဲ့သူတို့ချင်းအမေးဖြေလို့တာဒီကကြားလဲကြားတယ်ပြီးလဲပြီးနေတယ်ဟုတ်ကလားဟင် ဒီကဟိုဘာလို့သောတာဝိညာဉ်ကသောတာပြီးသိနေပါလေဒါလည်းပြီးလည်းသိနေတယ်ဒီကဖြစ်ပြက်လည်းရှုနေတယ်ဟိုကအမေးအဖြေကိုသဘောပေါက်ပြီးဒီကနေရှုတာတခါတည်းယာနာဖြစ်သွားတာဟုတ်ကလားဗျဒီတကယ်လို့တော့ဖရာလည်းမနေတာဘူးတရားလည်းမနေတာဘူးဒီသူ့ကတူသူကလည်းမနေတာမထိုင်တာလုပ်တော့တာထင်တယ်အခုဒီပါလေးတွေကနေတာတလူနေပြီးကိုရဖို့ရလေးနေတာတလူလေးနေတော့ ဖရာလဲမိသားကြီးခင်ဗျားတို့တရားလဲမိသားကြီးဟုတ်တယ်လေကိုယ်ကိုယ်တိုင်မှပူရဖို့ဒီဘယ်လိုလုပ်တော့ဘဝတိတ်ကြိုက်တော့နည်းနည်းလေးပြန်လိုက်ကြအောင်သူဟုတ်ရအဲတခါလေးတိုင်လေးလေးပဲတခါအေးအေးလာလို့နည်းနည်းလေးရွှေ့လိုက်ကြအောင်သူဆိုတော့တို့မနေတာမထိုင်တာလို့တာမိသားတူလေးလားအဲခင်ဗျားတို့ကပူရဖို့တောင်းမိသားတူလေးလုပ်နေရင်တော့ဖရာလဲခင်ဗျားတို့အနေသာကြီးပဲကြတရားလဲအနေသာကြီးပဲကြဟုတ်ကလား Pangrom. Eh? Eh? Ki ke to ya lo po ya. Sadhu. Sadhu. Sadhu.